နမောတတဗကဝတောအရဟတောသမ္မာသမ္ဗုဒ္ဓတနမောတတဗကဝတောအရဟတောသမ္မာသမ္ဗုဒ္ဓတနမောတတဗကဝတောအရဟတောသမ္မာသမ္ဗုဒ္ဓတရသော်ဗျာ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 ယာတိရောတို့ဤခန္ဓာ၅ပါးခန္ဓာ၅ပါးယုတ်နံတစ်ပါးကိုယုတ်နံတစ်ပါးကိုသူရမ်းပါဤသူရမ်းပါဤကလူပါဤကလူပါဤပူဇော်ပါဤပူဇော်ပါဤခန္ဓာ၅ပါးခန္ဓာ၅ပါးယုတ်နံတစ်ပါးယုတ်နံတစ်ပါးသူရမ်းရသည်အကျိုးသူရမ်းရသည်အကျိုးမဉ္ဇဉ်မဉ္ဇဉ်ဘုံဉ္ဇဉ် နိဗ္ဗာန်တရားတော်မြတ်ကိုနိဗ္ဗာန်တရားတော်မြတ်ကိုရပါလို့ဤရှင်ဖျားရပါလို့ဤရှင်ဖျားအမထံဆရာဖြစ်တော်မူသောအမထံဆရာဖြစ်တော်မူသောဒိင်ကူကြောင့်ဒိင်ကူကြောင့်ဆရာတော်ရှင်သူမြတ်ကြီးဖျားဆရာတော်ရှင်သူမြတ်ကြီးဖျားဆရာတပည့်တော်တို့သည်ဆရာတပည့်တော်တို့သည်ယခုတရားထုတ်ဆဲခါ၌ယခုတရားထုတ်ဆဲခါ၌ဆရာတော်ဖျား ရားကြီးအားဆရာတော်ဘုရားကြီးအားနိဗ္ဗာန်ကိုရည်မှန်း၍နိဗ္ဗာန်ကိုရည်မှန်း၍ဘုရားတပည့်တော်တို့၏ဘုရားတပည့်တော်တို့၏ခန္ဓာ၅ပါးခန္ဓာ၅ပါး ယုတ်နာနှစ်ပါးကိုယုတ်နာနှစ်ပါးကိုလူရန်ပါဤလူရန်ပါဤကလူပါဤကလူပါဤဘူဇောပါဤဘူဇောပါဤခန္ဓာ၅ပါးခန္ဓာ၅ပါးယုတ်နာနှစ်ပါးယုတ်နာနှစ်ပါးလူတန်ရသည့်အကျိုးလူတန်ရသည့်အကျိုးရာတော်ဖျားကြီးဤရာတော်ဖျားကြီးဤ သိအပ်သောသိအပ်သောဓတ္တယဓတ္တယပရမတယပရမတယယုတ်တယယုတ်တယနန္တယနန္တယသစ္စာတရားတော်မြတ်တို့ကိုသစ္စာတရားတော်မြတ်တို့ကိုဝေဒနာတော်မူပါရှင်ဖျားဝေဒနာတော်မူပါရှင်ဖျားဘုံ37ဘုံ37ဤရှိသမျှ ရှိရှိသမျှအနန္တဝေအနန္တဝေဘုမ္မာနေကိုကရေဘုမ္မာနေကိုကရေယေမာနေစေကရေယေမာနေစေကရေဘုံတတဝါယေတတဝါဘုံတတဝါယေတတဝါသဗ္ဗေတတံသဗ္ဗေတတံတတဝါအပေါင်းတတဝါအပေါင်းသัจ java လာတရိုင်းသัจ java လာတရိုင်းသီဃာဘဂုံသီဃာဘဂုံဘုမ္မ ကြရေမကြသုံးမကြရေမကြအထဘဝေအထဘဝေအဝိဇိတိအဝိဇိတိသုံးသတ္တဖုံသုံးသတ္တဖုံပြင်လေကြကုန်သောပြင်လေကြကုန်သောဝိနည်းတတ္တဝါပေါင်းတို့အားဝိနည်းတတ္တဝါပေါင်းတို့အားတနုတ္တောဤတနုတ္တောဤဒါနကုသိုလ်ဒါနကုသိုလ် သီလကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဘာဝနာကုသိုလ်ဒိဋ္ဌံပါရမီကုသိုလ်ဒိဋ္ဌံပါရမီကုသိုလ်ဒီကောင်းမှုတို့ကိုဒီကောင်းမှုတို့ကိုအကျော်နှုတ်တို့နှင့်အကျော်နှုတ်တို့နှင့် ဓာတုထမြဓာတုထမြညီတို့ညီမြညီတို့ညီမြရကြရအောင်ရကြရအောင်အာလုံးအာလုံးရကြသမျှရကြသမျှအမြအမြအမြယူတော်မူကြပါလောအရိယာသူတော်ကောင်းများ အရိယာသူတော်ကောင်းများဥတာသောမေတ္တာဥတာသောမေတ္တာဒေဝေသောမြတ်ကိုလည်းဒေဝေသောမြတ်ကိုလည်းအကျွန်ုပ်တို့ကအကျွန်ုပ်တို့ကဝမ်းမြဝမ်းသာစွာဖြင့်ဝမ်းမြဝမ်းသာစွာဖြင့်သာဓုသာဓုသာဓု မဉ္ဇဉ်ဖွဉ္ဇဉ်နိဗ္ဗာန်ဉာဏ်နိဗ္ဗာန်ချမ်းသာတရားတော်မြတ်ကိုရလွဲရောက်လွဲမျက်မှောက်ပြုလွယ်နိုင်အောင်ကြည်ကြံကြိုးကုပ်ပွားများအားထုတ်နိုင်ကြသည် ဖြစ်ကြပါစေဆရာတော်ဖျားပေးတဲ့ဆုနဲ့ပြရပါလို့ ၃နာရီဒိဋ္ဌာဝေဒနာတလေးပါးရဲ့ဖောက်ပြန်တဲ့သဘောဒီ၃နာရီတွင်းမှာသူ့အနေနဲ့သူကုန်ချုပ်သွားတာအဲ့ဒီအချိန်မှာစိတ်တွေကိုဦးဇင်းတို့ဒကာဒကမတွေပြင်ထတတ်ရင်တေကာနာနီမှာဘာမှမပူနဲ့အသေးတက်ကိုတက်အဲ့ဒီအတွက်ဒါသေနီးတင်နာမယ်နော်အသေးတက်အောင်လို့ဒီနေ့ဦးဇင်းတို့ဒကာဒကမတွေအဲ့ဒါအခုရုပ်သဘောနာသဘောကနေနောက်ဆုံးဝေဒနာရဲ့သဘောတွေ ဘလို့ဖြစ်ပြီးဘလို့ပြတ်သွားတယ်ဆိုတော့ဦးဇင်းဒီနေ့3နာရီကိုပေးပါမယ်အာလုံးဣရိယာပုတ်ကိုစိတ်တိုင်းကြအောင်ပြင်ပါနိုင်ရှည်သွားမယ်ဆိုတော့အခုလေးအခန်းလေးတည်တည်ချာချာအခင်းလေးတခြားပြင်းစင်း အကယ်၍၃နာရီကိုမလိုက်နိုင်ကြလို့အစ်စ်ယောဂီတွေတို့အခက်အခဲရှိတဲ့ပုဂ္ဂိုလ်များတော့ကိုယ်ချိန်လေးနဲ့ကိုပဲဖြစ်နိုင်တော့အနည်းဆုံး2နာရီလောက်ထိတော့ထိုင်ကြပါနော်သူများလည်းလှုပ်နိုင်ကိုလည်းလှုပ်မယ်ဆိုတော့သရာစိတ်နဲ့မွေးရင်တော့တထိုင်တည်းနဲ့သူကသူဒါလေးပါဖောက်ပြန်တဲ့သဘောရဲ့နောက်ဆုံးတော့ဝေဒနာရဲ့ချုပ်ရဒီနေရာရောက်ရင်ဒီလိုငြိမ်းအေးဒီလိုစိတ်မှာဖြစ်ပါလားဆိုတော့ကိုယ်တိုင်သိသွားပါလိမ့်မယ် ညပန်လေးတွေချွတ်ထားလိုက်ဣရိယာပုဂ္ဂိုလ်စိတ်တိုက်ကြအောင်ပြင်ပါခါကြီးတွေဆက်လည်းမထားနဲ့၊ကိုယ်လည်းမထားနဲ့၊တောက်လည်းမထားနဲ့၊တင်းလည်းမထားနဲ့ဘယ်ဘက်လက်ပွားလေးပေါ်ညာဘက်လက်ပွားလေးထက် တကိုယ်လုံးကိုစိတ်နဲ့ပြန်ပြီးစစ်ကြည့်ညနေကြောတွေတင်းနေလားခါကြောကြီးတွေတင်းနေလားခုတ်ကြောကြီးတွေတင်းနေလားကုန်လုံးဖြေချလျှော့ချဖြေချလျှော့ချစိတ်ကိုညှိအောင်ထားစာစာချင်းတိတ်တွေးတယ်နာကတွေးတာတွေကဲဘာမှမတွေးတော့ဘူး တွေးတာတွေကြံစည်တာတွေမှန်သမျှအကုန်လုံးအားထားနှားထားလိုက်ပြီးတော့ကဲဒီယုတ်ကြီးကိုခွန်ချွတ်ပြီးတော့လွတ်လွတ်ပဲထားလိုက်တော့ဘယ်လိုထိုင်လေးကကိုယ့်အတွက်အဆင်ပြေမလဲအလုံးပြန်ကြည့် စိတ်တိုင်းကြောင်ပြင်ပါဣရိယာပုဂ္ဂိုလ်ကဲစပြီးတော့ဣရိယာပုဂ္ဂိုလ်စိတ်တိုင်းကြပြီဆိုတော့ယောဂီများက နာသီဝါလေးမှာလေလေးရဲ့ဝင်သဘောထွက်သဘောတွန်းသဘောကန်သဘောလေးတွန်းသဘောကန်သဘောလေးနာသီဝလေးလေးဝင်လိုက်ထွက်လိုက်တွန်းလိုက်ကန်လိုက်လေးကိုတတိထားပါ စိတ်ကိုဘေးကိုမလွတ်ပါသေးနဲ့နာသီဝမှာပဲတတိကတ်ထားတွန်းနာလေးတီလိုက်ကန်ထွက်သွားတဲ့သဘောလေးလေလေးရဲ့တွန်းသဘောလေးကန်သဘောလေးသဘောလေးဒါဒါလေးထိုင်ကြည့်တယ်သူ့ရဲ့သဘာဝလေလေးအတိုင်းပဲကြည့်ပြင်းပြင်းလည်းမရှူရပြင်းပြင်းရှူဖို့မလိုပါဘူးဒီချိန်မှာဒါအခုက ကာနုပဒနာတတိပဋ္ဌာန်ကလိုက်တော့ပါမယ်ဒါဒီဝါရဲ့အလေးလေးတွန်းသဘောကံသဘောသူသဘောလေးသူတာတတိထား စိတ်တိုင်းမကြသေးရင်ပြန်ပြင်လို့ရတယ်စိတ်တိုင်းကြောက်ဒီပြင်စိတ်တိုင်းကြပြီလို့ဖြစ်သွားပြီဆိုတော့နောက်မှာထပ်မပြင်တော့ဘဲနဲ့တခါတည်းနာဒီဝထိချက်ကိုတာတတိလေးတာထားတော့လေလေးသူကသူတိုးလိုက်ကန်လိုက်တွန်းလိုက်ကန်လိုက်ဝင်လိုက်ထွက်လိုက်နဲ့ဝင်နေတာလေးကိုတတိတာထားတော့တစ်ချက်တစ်ချက်တတိထားတိုင်းတတိထားတိုင်းမှာ မစိတ်တွေဖြစ်နေတာအဲ့ဒီချိန်မှာလောဘတွေငြိမ့်နေတယ်ဒေါသတွေငြိမ့်နေတယ်မောဟတွေငြိမ့်နေတယ်တတိထားရှေ့လည်းမလန်သေးနဲ့ထိုင်နေတဲ့ဣရိယာပုကြီးကနောက်ကိုလည်းလမ်းနေရမဖြစ်သေးပဲနဲ့ပုံမှန်လွတ်လွတ်လေးတည်တည်တတ်တတ်လေး ကိုထိုင်ဝင်ကဘလို့ထိုင်ရင်စင်ပြေလဲလဲတေချာပြန်စစ်စိတ်တည်းမကြသေးတဲ့ယောဂီများလုံကြီးတွေစိုးတွေကြက်တာတွေတင်းတာတွေလည်းမဖြစ်စေနဲ့အောက်ကအခုတွေအခန်းတွေလည်းကြောက်ပြီးစိုးရိမ်ပြီးတော့လဲလုံးနဲ့ဝေဒနာမကြော်နိုင်သေးကြတဲ့ယောဂီများကျတော့စိုးရိမ်စိတ်ကြောက်ညစိတ်တွေများတယ်မစိုးရိမ်နဲ့ဒေဂနာနီးလည်းဒီဟာလာမှာပဲ ဒီခန္ဓာရထိုင်ဒီဒုက္ခကြီးလာမှာပဲသူ့ကိုစိတ်ကိုဘလို့ထားပြီးဘလို့ပြောင်းရမလဲဆိုတာကိုကရှုတတ်အောင်မလုပ်ရတော့ဒီခန္ဓာကြီးရမှာတော့ဒီဒုက္ခမလာပါနဲ့လို့ဖះဆူတောင်းလည်းမရတော့ခန္ဓာရရင်အဲ့ဒုက္ခအကုန်လာမှာပဲလာတဲ့ဒီဒုက္ခကိုကြိုတင်ပြီးတော့ပြင်ဆင်မထားနိုင်ရင်ဒေဂနာနီကြမှာအမလေးအလိုလေးကဲကြပါဦးယူကြပါဦးနဲ့အော်ဟစ်ငိုယူသေးရလိမ့်မယ် အားကြောင့်မို့ဒီနေ့တရားရှုွက်ကိုသေးသေးချာချာရှုပါနာဒီဝတွန်းသဘောကံသဘောတတိလေးထားကာယ ानु ပဒနာတတိပဋ္ဌာနာတွန်းနာလေးသည့်တဏှာလေးသည့်ဝါယောဓာတ်ရဲ့တွန်းသဘောကံသဘောနာဒီဝလေးမှာသူ့အတူပေါ်နေတာ တိထားနာသီဝါလေးကိုတတိထားဒုနာလေးသည်ကန္နာလေးသည်ဝါယောတရဲ့တွန်းသဘောကံသဘောလေးမှာလေလေးတွန်းလိုက်ကန်လိုက်နာသီဝါမဝင်ထွက်နေတာလေးပါပဲ တိထားနာဒီဝါနေတတိမလွတ်စေနဲ့တတိထားတတိကထာ ဣတိယဘူအထိုင်စိတ်တိုင်းကြသွားပြီဆိုရင်ထပ်မပြင်းတော့နဲ့နော်ပြင်ပြီးရင်ဆုံးတော့မှမဟုတ်တော့ဘူးလိုလှုပ်လိုက်တယ်လိုလှုပ်လိုက်တယ်တတိထားနာသီဝါလီကိုပဲတတိထားစိတ်ကိုဖေးမရောက်ပါစေနဲ့ဝင်တိုင်းသည့်ထွက်တိုင်းသည့်တတိထားပါ လေလေးဝင်တာကိုဝင်မှန်းသိထွက်တာကိုထွက်မှန်းသိလေလေးရဲ့ဝင်တိုင်းထွက်တိုင်းသူ့ဟာသူဝါယောဓာတ်ရဲ့တွန်းလိုက်ကန်လိုက်လေးထွက်ပေါ်နေတာလေးဝင်သွားတာလေးကိုမလွတ်တမ်းတတိထားပေးပါစိတ်ကဟိုရောက်ဒီရောက်ရောက်ရောက်သွားတတ်တယ်တတိထားတတိမရှိရင်စိတ်ကလွဲ့နေတယ် တတိရှိမှစိတ်ကဖမ်းလို့ရတယ်။ကြောင့်တတိထားစောင့်ကြည့်တတိထား တိတ်တွေနာဂတ်တွေဟိုရောက်ဒီရောက်ရောက်နေတဲ့စိတ်မြဲတမ်းပြေးလွှားနေတဲ့စိတ်ကိုနှာသီးဝဆိုတဲ့ခြိတိုင်းမှာရအောင်ဆွဲခြိထားတတိထားနွားရိုင်းတစ်ကောင်ကိုပြေးကျင်ဟာပြေးနေတဲ့နွားကိုကျိုးနဲ့ခြီပြီးတော့နှဖားနေဖောက်ကျိုးခြီတိုင်မှာခြီသေးထားရောဒီတိုင်သားတွေပတ်ချလှည့်ပြီးနောက်ပြေးလို့မရတော့ဘူး အခုလဲစိတ်ရိုင်းနေအတိတ်တွေးလိုက်အနာဂတ်တွေးလိုက်သားကြောင့်တွေးလိုက်သမီးကြောင့်တွေးလိုက်တွေးတတ်တဲ့စိတ်ရိုင်းကိုနိုင်နေအောင်လုပ်ဖို့ရအတွက်နာသီဝဆိုတဲ့ခြေတိုင်းထားမှာအဲ့ဒီနာတွေကိုဝင်တိုင်းသိပါထွက်တိုင်းသိပါသူကသူလေလေတောလိုက်ကားလိုက် တောလိုက်ကားလိုက်နဲ့ဝင်လိုက်ထွက်လိုက်ဖြစ်နေတာအဲ့ဒါလေးကိုတတိထားတတိထား တိထားပါလုပ်ပါစေနဲ့နာသီဝ ငါဒီဝတိချက်ကိုတတိထားအောက်ကဒလီဘာဖောက်ပြန်မှုစပြီးတော့ပေါ်တဲ့ပုဂ္ဂိုလ်များက စိတ်ကိုအောက်ကိုပြောင်းပါတင်းတဲ့နေရာတောင်းတဲ့နေရာတွေရုပ်ရဲ့ဖောက်ပြန်တဲ့သဘောမြင်အောင်ကြည့်တင်းသဘောတွေတောင်းသဘောတွေသူ့သဘောသူဘလို့ဖောက်ပြန်ပြောင်းလဲနေတယ်ဆိုတာ မြောင်ကြည့်မယ်ဒါလေးပါဖောက်ပြန်တဲ့သဘောကိုအရင်စကြည့်နာဒီဝမှာထားတဲ့စိတ်ကမနေတော့ဘူးအောက်ကဓာလေးပါပေါ်တဲ့ယောဂီများထိုင်ကြလို့အများရန်လေ့ကျင့်များအကောင်းနေတဲ့ယောဂီများတော့ဘာမှပေါ်သေးမှာမဟုတ်ဘူးနာဒီဝကိုပဲတတိထားဝင်တိုင်းသည့်ထွက်တိုင်းသည့်ဝင်တိုင်းသည့်ထွက်တိုင်းသည့်နာဒီဝလေးပဲသိနေပါ အောက်ကဓာကြီးလေးပါဖောက်ပြန်လာတဲ့သဘောတွေပြလာပြီဆိုရင်အဲ့ဒီကိုစောင့်ကြည့်နာဒီဝမှာစိတ်မထားတော့နဲ့တင်းသဘောတောင်းသဘောလေးတွေရိတ်ရိတ်ရိတ်ရိတ်ဒိတ်ဒိတ်ဒိတ်ဒိတ်ရွာရွာရွာရွာမောမောမောမောနဲ့ရုပ်ရဖောက်ပြန်လာတဲ့သဘောတော့အဲ့သဘောကိုမြင်အောင်ကြည့်မယ် စိတ်ကိုဘေးကိုမရောက်စေနဲ့ခန္ဓာကိုယ်မှာကတ်ထားတတိထားခန္ဓာကိုယ်ဘာမှမပေါ်သေးတဲ့ယောဂီများပါနာသီဝဥဒကတ်ထားပါတတိလည်းမရအောင်တောင်းတာတွေတင်းတာတွေပေါ်လာပြီဆိုရင်တော့ပေါ်တဲ့နေရာလေးကိုအာယုံလေးစူးစိုက်ပြီးတော့ကြည့်အဲ့ဒီလက္ခဏာတွေမှာ တဆင်ချင်းတဆင်ချင်းတက်ပြီးရှုမယ်ရုပ်ဆင်ပြောင်းလဲနေတာလေးတွေမြင်အောင်ကြည့်ဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်ရောရောရောရောမောမောမောမောတင်းသဘောလေးတွေတောင်သဘောလေးတွေဟောရုပ်ကသူ့သဘောသူ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 နှလုံးခုံနေသလိုအတန်တွေလည်းကြားလာတတ်ပါတယ်ကြားလာရင်အဲ့နာလေးမှာပဲတတိထားအယုံစူးစိုက်ကြည့်ဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်ရောရောရောရောမောမောမောမောနဲ့ဒါကာယ ानु ပတနာတတိပဋ္ဌာန်တကူလုံးတရိပ်ရိပ်တရောရောဖောက်ပြန်ပြောင်းလဲနေတဲ့သဘောတွေမြင်အောင်ကြည့်တမာဒီလေးအကောင်းထားပြီးစူးစိုက်ပြီးကြည့်ရတယ် တင်းတင်းတင်းတင်းပြီးအာယုံလေးပြုတ်ပြုတ်ပြုတ်ပြုတ်ကြည့်ကြည့်ပါများတော့ပေါ်လာတာတတိထားကြည့်စိတ်ကိုဘေးမရောက်စေနဲ့ဟိုတွေးလိုက်ဒီတွေးလိုက်ဟိုရောက်လိုက်ဒီရောက်လိုက်ဆိုတဲ့စိတ်ကို သေချာထိမ့်သိမ့်သေချာစောင့်ကြည့်မှမြင်တာတတိထားခန္ဓာကြီးတစ်ခုလုံးကိုပေါ်တဲ့နေရာမှာတတိတာထားပြီးတာကြည့် လှုပ်ခြင်းစိတ်ပေါ်လဲလှုပ်မပေးနဲ့နော်ပြင်ញင်စိတ်ပေါ်လဲပြင်မပေးနဲ့တထိုင်နေတဲ့ကိုစိတ်ကိုပြောင်းနေအောင်လုပ်ရုပ်ကိုမပြောင်းနဲ့စိတ်ကိုပြောင်းနေအောင်လုပ်ဒါလေးပါဖောက်ပြန်တဲ့သဘောတွေပေါ်လာမှအဲ့ဒီအပေါ်မှာဒေါသတွေဖြစ်လိုက်တောကတွေဖြစ်လိုက်မခံញင်စိတ်တွေဖြစ်လိုက်လှုပ်ခြင်းတဲ့စိတ်စိတ်တွေဖြစ်လိုက်အဲအဲ့ဒီအကုသိုလ်စိတ်ကနေအဲ့ဒါကုသိုလ်စိတ်ကိုအဲ့ဒီကြောင့်မှတခါတည်းပြောင်းယူမှာမဟုတ် လှုပ်လိုက်ပြန်လိုက်မလိုက်ဆိုတော့အဲ့စိတ်ကမပေါ်တော့ဘူးဘာလို့ဣရိယာပုတ်ကဖုံးပြထားတာအဲ့ဒါကြောင့်မို့အခုအထိုင်ဣရိယာပုတ်ကြာကြာနဲ့ထိုင်ကြည့်လိုက်ထိုင်ကြည့်လိုက်ရင်အဲ့စိတ်ထဲမှာသူ့ရဲ့အရှိအတိုင်းအဲ့မခံကျင်တဲ့ဒေါသလှုပ်ခြင်းဖြုတ်ခြင်းနဲ့တခါတည်းတဏှာလောဘငါလှုပ်ချင်လှုပ်မယ်ဆိုတဲ့စိတ်တွေအဲ့ဒီအကုသို့စိတ်တွေအဲ့ဒါတွေကအကုန်လုံးထွက်လာပါလိမ့်မယ်အဲ့ဒီကြတော့မှအဲ့စိတ် အကျမ်းတွေအဲ့ဒီလောဘကြံဒေါသကြံစိတ်ကြံစရိုက်ကြံတွေကအဲ့ဒါတမလွန်ဘဝကျတော့ဘဝကြံခန္ဓာကြံအဲ့ဒါဘလူကြီးတွေတပတ်ကြီးတွေတရေကြီးတွေအဲ့ဒီခန္ဓာတွေတွားပြီးတော့အကျိုးပေးတာဘာကြောင့်လဲအဲ့ဒီလောဘဒေါသမောဟကြောင့်ကြောင့်အဲ့ဒီစိတ်ကကိုယ်တန်တန်မှာအကြောင်းတိုက်ဆိုင်လို့သူကပေါ်ပေါ်လာတယ်ခန္ဓာကိုယ်ဓာတ်ကြီးလေးပါဖောက်ပြန်တဲ့အချိန်ကြတော့မှသူကထွက်လာတယ် အဲ့ဒီဟာမျက်စိနဲ့အဆင်းနဲ့မြင်တဲ့အချိန်ကျမှမကြိုက်တဲ့လူမြင်တော့ဒေါသကြီးဖြစ်တာကိုနှစ်သက်တာမြင်တော့လောဘဖြစ်တယ်ဆိုတာအကုန်လုံးအဲ့တိုင်းအာယု6ပါးတကား6ခုတွေ့တိုင်းတွေ့တိုင်းမှာဒီစိတ်တွေဟာအကြောင်းကြောင့်ဖြစ်ပေါ်လာတာအဲ့ဒါအမြဲတည်တာပုံအမြဲတည်နေတဲ့အရာပုံအဲ့ဒါရှေ့ကသူတော်ကောင်းနေရလဲ သူ့အကြောင်းကြောင့်ပေါ်လာတဲ့လောဘဒေါသမောဟတွေကိုမမေ့မလျော့တဲ့တတိနဲ့ဖယ်ရှားနိုင်အောင်ကြိုးစားသမ်းပါလို့မိတ်သွားတာအဲ့ဒါဖះနဲ့အရိယာတွေမိတ်နဲ့စကားအတိုင်းကိုကလည်းရှုအဲ့ဒါကြောင့်မို့မပြင်းနဲ့မလှုပ်နဲ့အဲ့ဒါပြောတာအခုတထိုင်တွင်းမှာတေမသွားပါဘူးသူကသူဘလောက်ပဲဝေနာတက်လို့နေနေခါလေးကြွားပေးလိုက်ခါလေးဆန့်ပေးလိုက် အခုကြော်လေးညှက်လိုက် အောက်ပြန်ချလိုက်မလုံနဲ့မလုံနဲ့သူကသူဖြစ်ချင်တာဖြစ်ပါစေဘာမှမပေါ်သေးနှာသီးဝါလေးမှာဝင်နိုင်သည့်ထွက်တိုင်းသည့်ဝင်နိုင်သည့်ထွက်တိုင်းသည့်နေပါဝင်တိုင်းသည့်ထွက်တိုင်းသည့်သိနေပါအောက်ကဓာလေးပါဖောက်ပြန်တဲ့သဘောတွေပေါ်လာလိမ့်မယ်ပေါ်လာတဲ့ယောဂီမျိုးတင်းလာတဲ့သဘောလေးတွေတောင့်လာတဲ့သဘောလေးတွေသဘောလေးတွေအပေါ်မှာညံတဲ့ကြည့် ဉာဏ်နဲ့ကြည့်အဲ့ဒါပေါ်ပြလာတာဓာတ်လေးပါးတွေပျောက်ပျောက်ပျောက်ပျောက်နေတာရုပ်စင်တွေလို့ခေါ်လိုက်တာတင်းသဘောပေါ်ပြပြီအဲ့ဒါဓာတ်ဓာတ်ရဲ့လက္ခဏာသိမယ်ရုပ်ရဲ့လက္ခဏာသိမယ်နာမ်ရဲ့လက္ခဏာသိမယ်ဝေဒနာရဲ့လက္ခဏာသိမယ်ဒါပဲနောက်ဆုံးတော့တရားရှုတယ်ဆိုတာအဲ့ဒီကိုသွားကြလို့အခုတထိုင်တွင်းမှာစိတ်ကိုပြဲမှာ ဓာတ်ကိုလည်းသိအောင်ဩဒါဓာတ်သဘောတွေပါလားသူ့သဘောသူပေါ်ပေါ်ပေါ်ပေါ်လာမပေါ်ပါနဲ့လည်းပြောလို့မရဘူးအခုပူလာတဲ့သဘောလေးတွေအေးလာတဲ့သဘောလေးတွေတောက်တဲ့သဘောတွေတင်းတဲ့သဘောတွေခန္ဓာကြီးကသူ့အတူကိုပေါ်ပြနေပါလိမ့်မယ်ကိုကပေါ်ပါလာပါလို့ဆူတောင်းနေကြမလို့ပါဘူးသူ့အလိုလိုကိုပေါ်ပြလိုက် ပေါ်ပြရင်အဲ့ပေါ်ပြတဲ့နေရာလေးတတိတာထားပြီးကြည့်လေလှုပ်မပေးပြင်မပေးပဲနဲ့တတိထားမှရှုလို့ရပါနော်အလှုပ်ပြင်မရွှေလှုပ်လိုက်ရင် စိတ်ကလွဲ့သွားပြီးတော့ရုပ်ကလည်းအဲ့ဒါတန်လေးပါဖောက်ပြန်မှုကလည်းပျောက်သွားတော့ကိုကရှုစရာမရှိဘူးကြောက်မို့အဲ့ဒါအရှုခံအရှုခံဖြစ်တဲ့ဒီယုံနဲ့နာနေကိုအခုသိချာမြောင်ကြည့်မြောင်ကြည့်တန်လေးပါဖောက်ပြန်မှု မပေါ်သေးရင်တော့နော်နာသီဝါဒကိုယ့်အကူတတိလေးတာကတ်ထားမလွင့်သေးနဲ့နာသီဝါဒပြေးမရောက်သေးနဲ့တွေးတွေးတာပဲတန်းတိလိုက်ဂျန်စီဂျန်စီတဲ့စိတ်ကိုပဲတိလိုက်နာသီဝါပြန်ကတ်တတိထားတတိထားရောပြီးလိုက်တွေးမနေနဲ့အတွေးတွေနဲ့ပေါင်းမနေနဲ့တတိထား ဖောက်ပြန်မှုပြလာပြီဆိုရင်သဘောလေးတွေအသာလေးတွေမြင်အောင်နှာထိုင်ကြည့်နေသူကသူတရိပ်ရိပ်နဲ့ပြောင်းပြနေလိမ့်မယ်နည်းနည်းလေးတောက်နေတယ်များများလေးတောက်လာတယ်တောက်လာနေတင်းလာတယ်နည်းနည်းတင်းတယ်များများတင်းတယ်အဲပြောင်းပြနေလိမ့်မယ်သူသဘောသူမြင်အောင်ကြည့်တောက်တဲ့သဘောတွေတင်းတဲ့သဘောတွေ ရုပ်ရသဘောသူသဘောသူဖောက်ပြန်သူသဘောသူပြောင်းလဲပြတယ်ပြောင်းလဲပြတယ်ဉာဏ်နဲ့မြင်အောင်ကြည့် ဘောတွေတောင်းလာတဲ့သဘောတွေကြက်လာတဲ့သဘောတွေဘာတွေပေါ်ပေါ်ပေါ်လာလေးကိုဒါလေးညံလေးနဲ့စိုက်ကြည့် တွေဟာပြောင်းလဲလာလိမ့်မယ်သူသဘောသူဖောက်ပြန်ပြောင်းလဲနေတာသူသဘောသူပြနေတာကိုယ်ကတတိတာထားမြောင်ကြည့် ည်းလေးလှုပ်ပေးတယ်နည်းနည်းလေးကြွပြီးတယ်သွားမလုံနဲ့နော်ခန္ဓာကိုယ်လက်တီခြေတွေကိုလုံးကာယိတ်တွေကိုလုံအောင်ထားကာယတကားပေါက်မထွက်စေနဲ့ခန္ဓာကိုယ်မှာတတိထားလှုပ်ခြင်းနဲ့ဆိုလှုပ်ခြင်းနဲ့စိတ်ကအရင်ပေါ်တာရုပ်ကြီးကနောက်ကလိုက်တာကြွခြင်းနဲ့ဆိုကြွခြင်းနဲ့စိတ်ကအရင်ပေါ်တာရုပ်ကြီးကနောက်ကလိုက်ရတာ အဲ့ဒါကိုလိုက်လျောမပေးနဲ့လှုပ်ခြင်းနဲ့စိတ်ဘလောက်ပေါ်ပေါ်ခန္ဓာကိုယ်မှာတေးချာချာစောင့်ကြည့်ဒါလေးပါဖောက်ပြန်တဲ့သဘောတွေပေါ်လဲပေါ်လာလိုက်ရောခါတဲ့သူ့ဟာနဲ့သူစိတ်ကပခဏဉစိတ်ကလည်းထွက်လာဒေါသတွေကလည်းထွက်လာလှုပ်ခြင်းနဲ့စိတ်တွေဖြုတ်ခြင်းနဲ့စိတ်တွေလှုပ်ချင်လှုပ်မယ်ဆိုတဲ့စိတ်တွေအကုန်ထွက်လာပါအဲ့ဒီစိတ်တွေ ထွက်လာအောင်လို့တတိထားကြည့်တန်ကြီးလေးပါးရဲ့သဘောသူသဘောသူဖောက်ပြန်နေပြောင်းလဲနေတာသူ့လှုပ် သူ့လှုပ်နေတာကိုဒီကသွားပြီးဒေါသဖြစ်ကိုမပိုင်တဲ့ခန္ဓာကြီးငါပိုင်လို့ထင်နေတယ် ပ်စဉ်တွေဘလို့ပြောင်းနေတယ်ဆိုတာမြင်အောင်ကြည့်နည်းနည်းလေးပူတာနည်းများများပူတာဖြစ်ချင်းဖြစ်သွားလိမ့်မယ်နည်းနည်းတောင်းတယ်များများတောင်းနိုင်ပေါ်ရင်လည်းပေါ်လာလိမ့်မယ်တယောက်နဲ့တယောက်မတူတချို့သောပုဂ္ဂိုလ်တင်စောတဲ့အာကြည့်တဲ့ပုဂ္ဂိုလ်ကတခါပူပြီးတက်လာခန္ဓာကြီးကပထဝီဓာတ်အာကြည့်တဲ့ပုဂ္ဂိုလ်ကကျတော့ထုံကျင်ကြိုက်ခဲတောက်တင်ပြီးတက်လာ ဝါယောဓာအာတိတဲ့ပုဂ္ဂိုလ်လက်လက်လက်လက်ရိတ်ရိတ်ရိတ်ရိတ်ဒိတ်ဒိတ်ဒိတ်ဒိတ်နဲ့တက်လာအာဘောဓာအာတိတဲ့ပုဂ္ဂိုလ်ချွဲတွေတလိပ်တွေကြက်တစ်ဆို့ပြီးတော့မောတယ်လို့လို့ကြက်တယ်လို့လို့နေရတာအဲဒီတကြီးလေးပါတယောက်နဲ့တယောက်ပေါ်ပုံချင်းမတူပထဝီဓာတ်ကတက်တဲ့ပုံကိုယ်ကြီးကြတော့ထိုင်နေထိုင်နေထုံကျဲကြိုက်ခဲပြီးဦးစားပေးနေတယ် တေကနာနီအိုက်တကကိုတတ်ပါပဲမိပူသလိုတရားထိုင်ရင်ပူးနေတဲ့ပုဂ္ဂိုလ်များတော့ဒါတေဇောတအိုက်တကကိုတတ်ပါပဲချွဲတွေတလိတွေကြက်တစ်ဆို့မောသလိုကြက်သလိုဖြစ်တဲ့ယောဂီကအဲ့ဒီကြက်လာတာကြီးတက်လာတာကြီးဆို့လာတာကြီးဆိုတာအဲ့ဒါအဘောဓာတ်ဒီအဲ့ဒီအဘောဓာတ်ကကိုတတ်ပါပဲ ဒီနေတဲ့လှလှလှလှရိပ်ရိပ်ရိပ်ရိပ်ဒိတ်ဒိတ်ဒိတ်ဒိတ်အဲ့ဒါတွေကဥစီးပြီးတော့တက်လာရင်အိုက်ဓာတ်ကလေဖြတ်သေးတာတို့အိုက်ဓာတ်ကိုတတ်ပါပဲအဲကြောင့်ခုသူ့သဘာဝထိုင်ကြည့်ဘယ်ဓာတ်တွေကဥစီးတယ်လဲဘလို့သဘောရှိလဲသေးသေးချာချာညံနဲ့စောင့်ကြည့်ခြင်းလို့အခုမလှုပ်နဲ့မပြင်းနဲ့လို့ပြောတာညင်းသေးတာမဟုတ်မလှုပ်ဖဲမပြင်းဖဲနဲ့စောင့်ကြည့်လိုက်တဲ့အခါကျတော့မှ သူ့ရဲ့သဘာဝကဩရုပ်သဘောတွေဟာဒီလိုပြောင်းနေပါလားပြောင်းလဲလို့ရုပ်လို့ပြောလိုက်တာပေါ်နေတာကဓာတ်သဘောတွေဓာတ်ရဲ့လက္ခဏာတွေသူကသူပေါ်ပြတယ်ဓာတ်ကပေါ်ပြရုံတက်တက်ဖောက်ပြန်ပြောင်းလဲနေတော့ရုပ်လို့နာမည်တက်လိုက်တာအတူတူပဲဒီဓာတ်ကြီးလေးပါပဲဓာတ်လေးပါရဲ့ပေါ်လာတဲ့သဘောတွေပြောင်းနေတာပြောင်းနေတာအဲ့ဒါကိုမြင်အောင်ကြည့်ခိုင်းတာ အဲ့ဒါကိုပြည့်ညတ်လို့တတ်လိုက်တော့ရုပ်သဘောလို့တတ်လိုက်တယ်တကယ်တမ်းကတော့ပြောင်းလဲနေတဲ့လက္ခဏာကိုကြည်ခိုင်းတာတင်သဘောတွေတောင်သဘောတွေပူသဘောတွေအေးသဘောတွေတီသလားမြဲသလားရှိစောင့်ကြည့်ပူတဲ့သဘောပေါ်တယ်အဲ့ပူတဲ့သဘောမြဲသလားကြည့်မမြဲဘူးသူကသူပြောင်းနေတာကြိုက်တာကြီးပေါ်တော့ရောအဲ့ဒီကြိုက်တဲ့သဘောကလည်းပြောင်းနေတာအဲ့ဒီပြောင်းလဲနေတဲ့ရုပ်လို့မမြင်ဘူး ပေါ်နေတဲ့ဓာတ်လို့လည်းမသိဘူးဓာတ်လည်းလည်းမသိရုပ်လည်းမသိပဲနဲ့အဲ့ဒါကိုသွားပြီးတင်းတယ်တင်းတယ်တောက်တယ်တောက်တယ်ဆိုအဲအဲ့ဒီမှာတင်ညာတွေပေးပြီးမှားပြီးတင်းတယ်လို့သွားတင်ညာပေးပြီးတာတောက်တယ်လို့တင်ညာပေးပြီးတာတင်းတယ်လည်းမရှိဘူးတောက်တယ်လည်းမရှိဘူးအဲ့ဒါဖောက်ပြန်ပြောင်းလဲနေတဲ့ရုပ်သဘောပဲတသက်ရှိတာရုပ်ရသဘောသူသဘောသူဖောက်ပြန်နေတာသူသဘောသူပြောင်းလဲနေတာ အဲ့ဒါကိုရုပ်လို့မသိဘဲနဲ့သွားပြီးတင်းတယ်လို့သွားသိတာအဲ့ဒါအမှားတွေပေးမိပြီတောက်တယ်လို့သိတယ်ကြိုက်တယ်လို့သွားသိနေတဲ့စိတ်အဲ့ဒီစိတ်ကိုပြန်ပြောင်းရုပ်လို့ပြောင်းဒါရုပ်လက္ခဏာနဲ့နာစိတ်ကိုစပြောင်းတာတတိထားစောင့်ကြည့်ကိုယ်ခန္ဓာကိုယ်ကသူ့အတူပြလာပါလိမ့်မယ် ကိုကလိုက်ရှာဖို့လည်းမလိုပါဘူးဘာမှမတွေ့သေးနာသီဝလေးတာတတိတာထားပြီးတော့ကြည်နေ ခါကြည့်ပါမခံမြင်တဲ့စိတ်လေသာခံခက်ဖြစ်နေတဲ့စိတ်ဒါလေးပါဖောက်ပြန်မှုပေါ်လာတဲ့ပုဂ္ဂိုလ်များဖြစ်လာပြီဖြစ်လာပြီအဲ့ဒီစိတ်တမြောင်လာကြည့်တာလိုက်လျောမပေးနဲ့အဲ့ဒီရုပ်သဘောကိုအရင်တမြောင်ကြည့် သူတင်းလာတဲ့သဘောတွေတောက်လာတဲ့သဘောတွေဒါလေးပါးရဖောက်ပြန်တဲ့သဘောတွေကတစ်မျိုးပြီးတစ်မျိုးဖောက်ပြန်ပြောင်းလဲနေတာဉာဏ်နဲ့တတိထားကြည့်မြင်အောင်ကြည့် ဝေဒနာတက်လာရင်ညစ်တာတွေချုပ်တာတွေသွားမလုံးနဲ့သူ့သဘောစထိုင်တဲ့အတိုင်းကိုအိန္ဒြေမပြတ်အောင်တတိထားပြီးတော့ပေါ်လာတဲ့ဖောက်ပြန်နေတဲ့ဓာတ်သဘောတွေရုပ်သဘောတွေကိုဒါမြင်အောင်ကြည့်ခါကြီးတင်ပေးလိုက်တာညှက်ပေးလိုက်တာချုပ်ပေးလိုက်တာတက်လာတဲ့ဝေဒနာမခံမြင်တော့ဒေါသနဲ့ဖြစ်ညစ်ပြစ်တာမလုံးနဲ့အဲ့ဒီဝေဒနာကိုဒေါသနဲ့လည်းမဖက်ပြရဘူး လှုပ်ပြင်မရွှေလည်းမလှုပ်ဖဲနဲ့သိခံပြီးတော့သူ့ရဲ့ဖောက်ပြန်တဲ့ပြောင်းလဲနေတဲ့သဘောတဘာဝကိုမြင်အောင်ကြည့်တာတောင်သဘောတွေတင်းသဘောတွေဘလို့ဖောက်ပြန်တာပေါ်ပြလာတဲ့အဲ့ဒီဒါသဘောတွေဟာတစ်မျိုးပြီးတစ်မျိုးပေါ်လာတာကိုမြင်အောင်ကြည့် စိတ်ကမငြိမ်တော့လှုပ်ချင်သွားလှုပ်ညင်ညင်တာပြင်းအဲ့လိုဖြစ်တာစိတ်ကမငြိမ်တာသွားပြီးပြင်းမပြင်းနဲ့သိခံပြီးတော့ရှုဒီစိတ်ကိုပြောင်းတတ်အောင်လို့ရုပ်တဘာဝနာမ်တဘာဝတွေလည်းပိုက်ချပြီးတော့သိခံပြီးတော့ကြည်မှသိလာတာ ရုပ်သဘောတွေပြောင်းသူ့အနေနဲ့သူမြင်အောင်ကြည့်တောက်တဲ့သဘောတွေတင်းတဲ့သဘောတွေဘလို့ပြောင်းလဲနေတာလဲကိုမြင်အောင်ကြည့်ပူသဘောအေးသဘောရိတ်ရိတ်ရိတ်ရိတ်ဒိတ်ဒိတ်ဒိတ်ဒိတ်ရွရွရွရွမောမောမောမောတဲ့ဘာပေါ်လဲခန္ဓာကိုယ်ကပေါ်တာကိုညံနဲ့စိုက်ကြည့်ပေါ်တာကိုညံနဲ့ကြည့် တတိဉာဏ်ပညာနဲ့စောင့်ကြည့်တဲ့အခါကျတော့မှဒိတ်ဒိတ်ဒိတ်ဒိတ် ရေးရေးရေးရေးရွာရွာရွာရွာမောမောမောမောတင်းတယ်တောက်တယ်ကုန်လုံးတစ်မျိုးပြီးတစ်မျိုးပြောင်းနေတာကိုမြင်အောင်ကြည့်အဲ့ဒါမှငါနာတယ်မပါသေးနဲ့ငါကြိုက်တယ်မပါသေးနဲ့ငါဆိုတာမရှိဘူးငါဥစ္စာဆိုတာမရှိဘူးရုပ်သဘောသူ့တော်သူဖောက်ပြန်နေတာရုပ်ကသူ့လောက်သူ့လောက်နေတာ အဲ့ရှေ့ကဖောက်ပြန်တဲ့ရုပ်ကိုသိလိုက်သူ့သဘောသူဘလို့ဖောက်ပြန်နေတယ်ဘလို့ပြောင်းလဲနေတာအဲ့ရုပ်ဖောက်ပြန်တာတွေဖောက်ပြန်တာတွေကိုဖောက်ပြန်နိုင်ဖောက်ပြန်နိုင်တတိထားကြည့် ကိုယ်ရဲ့ရုပ်ရဲ့ဖောက်ပြန်တဲ့သဘောတချို့တွေကနုနုရိတ်ရိတ်ရိတ်ရိတ်ဒိတ်ဒိတ်ဒိတ်ဒိတ်ပေါ်လာချိုးလေးကျတော့တောက်တင်းပြီးတော့ဘလို့ပဲပေါ်ပေါ်အဲ့ဒါရုပ်ရဲ့ဖောက်ပြန်တဲ့သဘောကြီးပဲအကုန်လုံးခန္ဓာကိုယ်မပြင်းပြက်နဲ့အဲ့ဒါကိုဆုံးအောင်ခုရှုွက်နဲ့လိုက်ပါ ပေါ်ပေါ်ပြနေတဲ့ရုပ်သဘောတွေမြင်အောင်ကြည့်သူ့ရဲ့သဘာဝတရားတွေတစ်မျိုးပြီးတစ်မျိုးပေါ်နေတာပြောင်းနေတာမြင်အောင်ကြည့်ရုပ်တွေပြောင်းနိုင်ပြောင်းနိုင်မှာစိတ်လေးရလေလိုလိုသွားသွားသိနေအဲ့ဒါနာတင်တာပေါ်ရင်တင်တာသွားပြောသိပြမိတောင်းတာပေါ်ရင်တောင်းတာသွားသိတယ် အဲ့ဒါသွားသွားသိတာကနာတမျိုးပြီးတမျိုးပေါ်ပြပြောင်းပြနေတာကယုတ်အဲ့ဒါယုတ်ရဲ့လက္ခဏာနာရဲ့လက္ခဏာကိုမြင်အောင်ကြည့်တရားအားထုတ်လို့အဲ့ဒီယုတ်နဲ့နာနဲ့ကိုဉာဏ်နဲ့မှမသိသေးဘူးဆိုရင်အဲတရားလားကြောင့်မရောက်သေးဘူးယုတ်ကလည်းသူ့အတူဖောက်ပြန်နေတာမြင်အောင်ကြည့်ရတာ တင်တာတစ်မျိုးတောင်းတာတစ်မျိုးရိတ်ရိတ်တိတ်တိတ်ရွရွမမွခန္ဓာကိုယ်ကြီးကိုခြုံပြီးကြည့်လိုက်ငုတ်တုတ်ကြီးကမျက်စိနဲ့မြင်ရတဲ့အာဟာရအတုပခန္ဓာကြီးအဲ့ဒီမှာပြောင်းလဲနေတဲ့သဘောဒီမှာအဲ့ဒါမှယုတ်အဲ့ဒါပရမယုတ်ဒီပြောင်းလဲနေတာခေါင်းကြီးကိုယ်ကြီးခြေကြီးလက်ကြီးလို့သိနေတာဒါပညာယုတ်ကြီးအဲ့ဒါအတုပယုတ်ကြီးအဲ့ဒါ ပုံရမယ်ခန္ဓာကြီးပွားမယ်ခန္ဓာကြီးရတာကြီးအဲ့ဒါပညာယုတ်ပရမယုတ်ကပြောင်းနေတာတင်းတာလိုမျိုးတောက်တာတစ်မျိုးပူတာတစ်မျိုးအေးတာတစ်မျိုးအမျိုးမျိုးပြောင်းပြအမျိုးမျိုးပေါ်ပြနေလိုက်တာအဲ့ဒါကိုတတိထားစောင့်ကြည့်တင်းတဲ့သဘောတွေတောက်တဲ့သဘောတွေတစ်မျိုးပြီးတစ်မျိုးပေါ်ပြနေတာတွေကို ဉာဏ်နဲ့ကသေးသေးချာချာမြင်အောင်ကြည့်။ဟောရုပ်လက္ခဏာတွေဆိုဒီလိုပြောင်းနေတာပါ။ကိုယ်တိုင်သိလာလိမ့်မယ်။အဲ့ဒီပြောင်းနေတဲ့ရုပ်ဟာငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးသူ့သဘောအဲ့ဒါသူ့အတူပြောင်းနေတယ် ပေါ်ပေါ်ပေါ်ပေါ်ပြနေတာကရုပ်ညာနေလိုက်လိုက်ပြီးတော့ဥစဉ်ခုပြောတဲ့အတိုင်းလိုက်သုံးတတ်နော်ပေါ်ပေါ်ပြနေတာရုပ်သဘောတွေအဲ့ဒါမြင်အောင်ကြည့်ပညာလူရုပ်ရုပ်ရုပ်ရုပ်လို့လည်းရွတ်ဆရာမလို့သဘောညာနဲ့မြင်အောင်ကြည့်ပြောင်းလဲနေတဲ့ဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်ရွရွရွရွမောမောမောမောအခိုးတွေအမွေတွေတက်လာသလို လိုင်းကြီးတွေတက်လာသလိုလိမ့်လိမ့်လိမ့်လိမ့်လိမ့်လိမ့်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်နဲ့ပေါ်ပြနေလိမ့်မယ်အဲခန္ဓာကြီးတွေကပေါ်ပြနေတဲ့သဘောမြင်အောင်ကြည့်အဲ့ဒါရုပ်သဘောတွေဖောက်ပြန်နေတာပြောင်းလဲနေတာအဲရုပ်ဖောက်ပြန်တိုင်းဖောက်ပြန်တိုင်းမှာနာလေးရှိလို့သိတာနာမရှိရင်မသိဘူးရုပ်ကြီးတတ်တတ်ကမသိတတ်နာကသိတတ်တာ အဲဖောက်ပြန်ပြောင်းလဲနေတဲ့သဘောကိုသွားသွားပြီးညွတ်ညွတ်ညွတ်ညွတ်ပြီးသိနေတာကနာဖောက်ပြန်ပြောင်းလဲပြီးတော့နေတာကယုတ်သိတာကနာယုတ်နဲ့နာနဲ့ကိုပိုင်းခြားပြီးမြေအောင်ကြည့်စောင့်ကြည့်တတိထားကြည့်လှုပ်ချင်တိုင်းလှုပ်ကျင်ကျင်တိုင်းကျင်ကြွချင်တိုင်းကြွနေလို့ကတော့အဲ့ဒါဘလို့မှရှုလို့မရဘူးတခါမှလည်းတွေးမှာမဟုတ်ဘူး တိခံပြီးတော့စောင့်ကြည့် ရုပ်ကိုလည်းသိအောင်ကြည့်ခဲ့နာမ်ကိုလည်းသိအောင်ကြည့်ခဲ့ရုပ်ပြောင်းလို့နာမ်လေးပြောင်းပြောင်းပြီးညှော့တာရုပ်ပေါ်လို့နာမ်ပေါ်တာရုပ်ရဲ့လက္ခဏာနာမ်ရဲ့လက္ခဏာအဲ့ဒီမှာငါသူတော်ဘာယောက်ျားမိန်းမဆိုတာမရှိဘူးငါကိုဆိုတာမရှိဘူးငါဥစ္စာဆိုတာမရှိဘူးငါဆိုတာမရှိဘူးဖောက်ပြန်တဲ့ရုပ်နဲ့တိတတ်တဲ့နာဒါပဲရှိ ခန္ဓာကြီးတစ်ခုလုံးကိုရှားကြည့်တော့ ဒီယုတ်နဲ့နာပဲရှိတာအဲ့ဒီယုတ်ကလည်းကိုမပိုင် နာကလည်းကိုမပိုင်ဒီယုတ်နဲ့ဒီနာနဲ့သူ့သဘောသူဆောင်းနေတာသူ့လို့သူလုပ်နေတာအဲ့ဒါကိုပဲအမှန်မြင်အောင်ကြည့်တာ အမှန်သိအောင်လုပ်တာအဲ့ဒါဝိပဿနာပဲ သူ့သဘောတွေကမြဲသလားဆိုတော့မမြဲဘူးမမြဲပဲတာမြင်တော့ဝိပဿနာဆင်းရဲတာမြင်တော့ဝိပဿနာအဆုမရတာမြင်တော့ဝိပဿနာရုပ်သဘောတွေကြည့်နေရင်ကြည့်နေရင်ဩစောသောပေါ်နေတာအခုပေါ်တာမတူတော့ပါဘူးစောသောသိတဲ့စိတ်လေးကလည်းသိလိုက်တယ်အခုနောက်ထပ်သိတယ်ရှေ့ကသိတဲ့စိတ်ကမရှိတော့ဘူးအခုနောက်ကသိတဲ့စိတ်ပေါ်တော့ဩနန္တရားတွေကလည်း ချုပ်ပြုတ်ရုပ်တွေကလည်းပျောက်လဲဘာတစ်ခုမှရုပ်ရောနံရောမမြဲဘူးဖောက်ပြန်နေတဲ့သဘောဒီပြောင်းလဲနေတဲ့သဘောတက်တက်ပဲရှိတာဉာဏ်နဲ့တတိထားပြီးတော့ကြည်ပါ တွေးနေတာနဲ့မျောနေတာနဲ့မရှုချင်တာနဲ့တော့မပေါက်နဲ့နော်ငိုက်ချင်တဲ့စိတ်မြည်ချင်တဲ့စိတ်တွေးဝေတဲ့စိတ် အဲ့ဒီစိတ်တွေနဲ့မပေါင်းပါနဲ့အဲ့ဒီစိတ်ကမပေါ်နဲ့လို့လုံးလို့လည်းမရဘူးသူကသူပေါ်မှာပဲကိုကမပေါင်းဖို့ပဲရည်ကြီးတာတတိထားမလို့ရပါလေတတိထားဖို့ပဲလိုပါတယ်တတိထားစောင့်ကြည့်ရုပ်တွေနာတွေမြင်ပြီလားပိုက်ချသိပြီလားကိုကိုကိုပြန်မေး လူဖြစ်ပြီးဒီယုတ်ဓမ္မနန္ဒမတော်မှာငါမှမသိနိုင်သေးဘူးဆိုရင်ငါကြိုးစားရအောင်မယ်ဆိုဆက်ကြိုးစားကြည့်ခန္ဓာကိုယ်ထဲမှာပေါ်တဲ့နေရာတွေဒါမှကိုကြည့်တရားမရှိတော့ဘူးဘုရားဆိုရင်နှာသီးဝလေးတာတတိပြန်ကတ်အောက်ကရှုတရားတွေရှိနေသဘောလေးတွေကြည့်ရုပ်သဘောတွေဘလို့ပြောင်းနေလဲဆိုတော့မြောင်ကြည့် ဘောတွေမြင်အောင်ကြည့်သွားပြီးတော့လှုပ်ချင်တိုင်းလှုပ်မပေးနဲ့ပြင်ချင်တိုင်းပြင်မပေးနဲ့ကြွချင်တိုင်းကြွမပေးနဲ့ရုပ်လက္ခဏာနာမ်လက္ခဏာကိုပိုက်ခြားသိခြင်းလို့ကြာကြာထိုင်ခိုင်းတာလေအဲ့ဒီလက္ခဏာတွေရဲ့အပေါ်မှာမလှုပ်မပြင်းမဲနဲ့ကြာကြာထိုင်လိုက်တဲ့အခါကျမှဉာဏ်ကသုံးသပ်လို့ရအောင်လို့တတိထား ရုပ်သဘောတွေဘလို့ပြောင်းနေဆိုမြင်အောင်ကြည့်နော်ပေါ်တဲ့ယောဂီများရုပ်ပေါ်တိုင်းပေါ်တိုင်းပါနံလေးကလည်းသွားသွားသိနေတာလေးကလည်းနံဩရုပ်ကပေါ်ပြရုပ်သွားသိနေတာကနံဆိုတာကိုကိုယ်စိတ်မှာကိုယ့်ကိုပိုင်းခြားသိအောင်လို့တတိထားကြည့်စောင့်ကြည့်စောင့်ရှုတတိထားပါများကြည့်ပါများရင်အဲ့ဒါတွေက ရုပ်ကပေါ်လိုက်နာမ်ကပြောင်းလိုက်ပြန်ပြောလိုက်ရုပ်ပေါ်လိုက်နာမ်ပြောင်းညွှန်လိုက်ရုပ်ပေါ်လိုက်နာမ်ပြောင်းညွှန်လိုက်တမျိုးပြီးတမျိုးဒီရုပ်စင်တွေကလည်းမနာတမ်းအမြဲတမ်းကိုဖောက်ပြန်နေတာပြောင်းလဲနေတာမြဲတမ်းဖောက်ပြန်နေတဲ့ပြောင်းလဲနေတဲ့သဘောတွေကိုမြင်အောင်ကြည့်အဲ့ဒါဒကာတော်မတွေသာသနာနဲ့ဒါမှတွေ့ရကြုံနပ်လူဖြစ်ရကြုံနပ် အဲ့ဒီရုပ်လေးနာမ်လေးတောင်မှပိုင်းခြားသိမသွားရင်ဘလို့လို့လူဖြစ်ကြုံနဲ့ပူတယ်ပူတယ်ကလေးလည်းသိခွေးလည်းသိကြိုက်တယ်ကြိုက်တယ်လူတိုင်းသိဒီအသိနဲ့ပဲသေသွားတော့အပေပြန်ဆင့်ကုန်ကြရတာရုပ်လို့မသိဘူးနာမ်လို့မသိဘူးဟိုသာသနာနဲ့တွေ့တော့မရှုရုပ်တရားတွေရဲ့သူသဘောသူဖောက်ပြန်ပြောင်းလဲနေတာတွေနာမ်တရားတွေကလည်းပြောင်းညွတ်နေတာတွေဩရုပ်ပေါ်လို့နာမ်ပေါ်တာပဲဒီရုပ်နဲ့ဒီနာမ်ကို ငါသူတော်ဘာယောက်ျားမိန်းမလို့သွားလုပ်နေတာတကယ်တော့ယောက်ျားလည်းမရှိမိန်းမလည်းမရှိအလုံးယုံနဲ့နန်းနဲ့ရှိသားဆိုတာမရှိသမီးဆိုတာမရှိယုံနဲ့နန်းနဲ့ပဲရှိဩခွေးဆိုတာမရှိကြောင်းဆိုတာမရှိဒါပြညတ်တော့ခွေးကြောင်းကြက်ငှက်ပေါ့ပြညတ်လို့ပြောရတယ်တကယ်တော့အဲ့ဒါယုံနံနေအဲ့ဒါကိုယုံနံကိုယုံနံမှမသိတော့ငါသားငါသမီးလို့သွားဥပါဒံကဆွဲတော့အဲ့ဒါသေတော့အဲ့ဒါအပဲဆွဲချသွားတယ်ပိတ်တာကိုပို့လိုက်တာအဲ့ဒါယုံမှမသိနာမှမသိလို့ သားဆိုတာလည်းယုံနဲ့နာသမီးဆိုတာလည်းယုံနဲ့နာကိုယ်ခန္ဓာကိုယ်အတွင်းမှာယုတ်တရားနံတရားလို့မတည်သေးရင်အပြင်ကိုယုံနံလို့ရှုလို့မရဘူးတရားမို့ကိုယ်ခန္ဓာကိုယ်အတွင်းမှာဉာဏ်နဲ့ပေါက်ထွက်အောင်ရှုရုပ်သဘောတွေတွတ်သူဘလို့ဖောက်ပြန်ပြန်ဘလို့ပြောင်းလဲနေရုပ်ရဖောက်ပြန်တာပြောင်းလဲဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရွရွရွရွတမာဒီအားကောင်းကောင်းနဲ့ကြည့်ကြည့် ခန္ဓာကြီးတစ်ခုလုံးကိုစက်ကြီးနှိုးထားသလိုကိုဒိမ့်ဒိမ့်ဒိမ့်ဒိမ့်ဒိမ့်ဒိမ့်ဒိမ့်ဒိမ့်ဒိမ့်ဒိမ့်ဒိမ့်ဒိမ့်နဲ့နေတာကိုကိုယ်တိုင်ဉာဏ်နဲ့ကိုသိအောင်လုပ်ကြည့်တရိပ်ရိပ်တဒိမ့်ဒိမ့်နဲ့အကုန်လုံးဖောက်ပြန်ပြောင်းလဲနေတဲ့ရုပ်သဘောတွေဟာမြင်တရားမကောင်းတခါတည်းတနေရာမှလွတ်တဲ့နေရာမရှိဘူးရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်ဒိမ့်ဒိမ့်ဒိမ့်ဒိမ့်ဒိမ့်ဒိမ့်ရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်ရွာရွာရွာရွာရွာရွာနဲ့ တကူလုံးကိုဖောက်ပြန်ပြောင်းလဲနေတယ်အဲပြောင်းလဲနေတဲ့ရုပ်သဘောတွေမြင်အောင်ကြည့်ရုပ်ပြောင်းလို့နာကလည်းပြောင်းပြောင်းညွတ်တာလည်းမြင်အောင်ကြည့်ရုပ်နဲ့နာနဲ့ကိုပိုက်ချပြီးတော့သိမြင်အောင်ကြည့်တတိထားကြည့်တတိထားနည်းနည်းလေးလှုပ်ချင်တယ်နည်းနည်းလေးပြင်မြင်တယ်သွားပြီးမမပေးနဲ့နော်မပြင်ပေးနဲ့နော် စိတ်ကလေးကိုပြင်ပြင်လို့လှုပ်ပေးပြင်ပေးလိုက်လို့ရှင်အဲ့စိတ်ကပြင်တရားအခုရှုခွက်ကမရှိဘူးရှေ့ကဘလောက်ဟောဟောနောက်ကပတ်ချလဲပြီးဝင်နေထွက်တယ်ပဲပြန်မှတ်နေရတော့ရှုထားတတိထားရှုထားဒီလိုပေါ်လာတဲ့သဘောတွေကအရှုခံမယ် တိတ်တိတ်ရိပ်ရိပ်ရောရောမောမောပူတာတောက်တာတင်းတာဘာပေါ်လဲအကုန်ရှုခံအရှုဉာဏ်တတိပညာတတိဉာဏ်ပညာနဲ့အရှုဉာဏ်နဲ့ရှုတတိထားနေရုပ်ကိုလည်းသိလာလိမ့်မယ်နာမ်လည်းသိလာလိမ့်မယ်ဒီရုပ်နဲ့ဒီနာမ်သူသဘောသူဆောင်းနေတာဉာဏ်နဲ့မြင်လာလိမ့်မယ် တင်းသဘောလေးပေါ်နည်းနည်းတင်းလာများများတင်းလာအဲ့ဒါပြောင်းလဲသွားတာအဲ့ဒါမြောင်ကြီးခန္ဓာကြီးကတောက်နေတာကြီးပေါ်လာအောက်ကဒါလေးပါဖောက်ပြန်ပြီးတော့အပေါ်ကနေမှဖိထားတဲ့အခါကျတော့အောက်ကအထိုင်မှာစပြီးတော့အဲ့ဒီမှာတင်းလာတဲ့သဘောပေါ်လာလိမ့်မယ်တောက်လာတဲ့သဘောကြီးပေါ်လာရင်အဲ့ပေါ်လာတဲ့သဘောကိုမြောင်ကြည့်တင်းသဘောဘလို့ပြောင်းလဲနေတာလဲမြောင်ကြည့် တင်းတာရဲ့အစအလဲဆုံးမြောင်ကြည့်ပြောင်းလဲနေတဲ့သဘောတွေမမြင်တင်းတာနည်းနည်းလေးတင်းလာတယ်များများတင်းလာတယ်အများကြီးတင်းလာတယ်နည်းနည်းပူတယ်များများပူလာတယ်အများကြီးပူလာတယ်အဲပူတာတွေကလည်းပြောင်းပြပြတင်းတာတွေကလည်းပြောင်းပြပြခိယုတ်ကြီးတဲ့မှာအကုန်လုံးအဲ့ဒါတွေပေါ်ပြတယ်တရားသဘောတွေပဲအဲ့ဒါအရှုခံ တိထားလုံမပေးနဲ့ပြင်မပေးနဲ့ကြွမပေးနဲ့မမပေးနဲ့အခုယုံနံကနေမှဝေဒနာအထိပြောင်းရှုတတ်အောင်ဒီဥစဉ်တဆင်ချင်းတက်သွားကြလို့အဲ့ဒါငါမြတဲ့လူကတီကောင်လေးနဲ့မြတာတီကောင်လိုချင်လို့မဟုတ်ငါလိုချင်လို့အခုလဲခန္ဓာကိုယ်ရဲ့ဓာလေးပါဖောက်ပြန်မှုတက်တက်ညှင်းသေးထားတာမဟုတ်ဘူးအဲ့ဒီဓာလေးပါဖောက်ပြန်မှုအခြေခံပြီးမှ စိတ်တွေကိုပြင်သွားမှာ ရုပ်လို့မသိနာလို့မသိပဲနဲ့ငါနာတယ်လို့သိတဲ့စိတ်ကြီးငါကြိုက်တယ်လို့သိတဲ့စိတ်ကြီးကဲအခုငါကိုငါဟာဆိုရင်အဲ့ဒါကြီးမဖြစ်နဲ့လို့မိတ်ပဲကြည့်လေတောက်နိုင်ငါမကြိုက်ဘူးတင်းနိုင်ငါမကြိုက်ဘူးမပေါ်နဲ့လို့အမိတ်ပေးကြည့်ရသလားမရပါဘူးငါကိုမပုတ်တာငါဥစ္စာမပုတ်တာငါမပုတ်တာ သူသဘောသူဆောင်းနေတာဖောက်ပြပြောင်းလဲပြ သူ့လို့သူလို့အဲ့ဒါကိုသူသဘောသူ့လို့လို့မတိဘဲနဲ့အဲ့ဒါယူသွားပြီးတော့ငါကူငါဟာလို့သွားပြီးသိမ့်ပိုက်မိလို့အဲ့ဒါတေဂာနာတိကျတော့ငါနာတယ်ငါကြိုက်တယ်ကဲကြပါဦးယူကြပါဦးနဲ့အဲ့ဒါဒိဋ္ဌိမိတွေဒေါသမိတွေတောက်လာပြီးသေတော့နောက်က ကဲမရဘူးအဲ့ဒီကြတော့အပေပုံဆင်းရဒီလိုသာသနာတော်ကြီးနဲ့တွေ့ပါရဲ့တန်းနဲ့ဒီလို ရုပ်တရားနံတရားပိုင်းခြားပြီးတော့ဟောပြနိုင်တဲ့ဆရာတော်ဘုရားကြီးတွေပေါ်လာတဲ့ခေတ်ကြီးမှာမှကိုကအဲ့ဒါမြေအောင်မရှုနိုင်ပဲနဲ့သေသွားတော့သာသနာနဲ့တွေ့ရကြိုမနှက်ဘူးလူဖြစ်ကြိုမနှက်တော့အဲ့ဒါကြောင့်မို့အဲ့ဒီရုပ်တရားနံတရားကိုအရင်ဆုံးမြေအောင်ကြည့် ရုပ်ရဖောက်ပြန်နေတယ်ပြောင်းလဲနေတယ်တင်နာနေတောက်နာပြောင်းတော့ပြောင်းသွားတာနည်းနည်းပူတာနေများများပူတယ်အများကြီးပူတယ်ဆိုအဲ့ဒါပြောင်းသွားတာကြိုက်တဲ့သဘောတွေရွာရွာရွာရွာရိတ်ရိတ်ရိတ်ရိတ်ဒိတ်ဒိတ်ဒိတ်ဒိတ်မျိုးမျိုးဖောက်ပြန်အမျိုးမျိုးပြောင်းလဲတယ်အဲ့ဒီဖောက်ပြန်တတ်တဲ့ပြောင်းလဲတတ်တဲ့ ရုပ်ရဲ့သဘောမြင်အောင်ကြည့်မပြုတ်မပြုတ်မပြင်ဘဲနဲ့အသေးချာထိုင်ကြည့်ရုပ်သဘောတွေမြင်လာတင်တာတမျိုး တောက်တာတမျိုးပူတာတမျိုးအေးတာတမျိုးအမျိုးမျိုးပေါ်ပြနေပါလားပဂတိမျက်စိနဲ့မြင်ရတဲ့ဒီခန္ဓာကြီးကတော့အဲ့ဒါအတုဘယုတ်ကြီး ပညာယုံကြည်အဲဒီပညာယုံကြည်ရဲ့အပေါ်မှာဒါလေးပါးတွေဥစီပြီးတက်လာအဲ့ဒါဟောက်ပြန်ပြောင်းလဲတော့ရုပ်လို့ပြောလိုက်တာရုပ်ဆိုတာလဲဒါလေးပါးရဲ့အစုဝေးကြီးကိုပြောတာဒါလေးပါးရဲ့အစုဝေးကြီးတွေပြောင်းပြနေတာရုပ်လို့ပြောလိုက်တာခုမြင်အောင်ကြည့်ခုတထိုင်နဲ့ရုပ်ရဲ့လက္ခဏာတင်းသဘောတောင်သဘော သဘောတွေဘလို့ပြောင်းနေလဲဘလို့ပေါ်ပြလဲဉာဏ်နဲ့မြောင်ကြည့်တတိထားကိုယ့်အတွက်အသေးတက်အောင်လို့တေဂာနာနီမှာဒီစိတ်လေးတွေပြောင်းတတ်အောင်လို့ရှုတတ်အောင်လို့ခန္ဓာကိုယ်ကြီးကလျောင်းပြီးတေဂာနာတိရတင်နာတစ်မျိုးပူတာတစ်မျိုးအေးတာတစ်မျိုးအမျိုးမျိုးပေါ်ငါတင်းတယ်ငါနာတယ်ငါကြိုက်တယ်ဆိုဒိဋ္ဌိ အဲ့ဒီမှာဒိဋ္ဌိတော့မှဘာလိုက်လာဒေါသလိုက်လာအဲ့ဒီဒိဋ္ဌိအယူမှားလိုက်လို့မခံနိုင်ဘူးမရတော့ဘူးမာနတွေလှုပ်ချင်လှုပ်ပြမကွာဆိုတာမှန်နေနော်လောဘရဲ့အလိုတွေလိုက်ပြီးတော့ပြုပြင်ပေးလိုက်တာတို့အဲ့ဒါမပြုပြင်နိုင်တဲ့နေ့ကျအဲ့ဒါဒုက္ခရောက်အလှုပ်ချင်ရှောက်လို့ပြုပြင်ရပြုပြင်ကြွားလိုက်ပါလိုက်ချလိုက်ဟိုလိုဒီလိုလှုပ်နေတဲ့ပုဂ္ဂိုလ်ကနောက်ဆုံးသေကနာနီးကျတော့အဲ့မှာ ရှုံးပြန်ပြီးသိရတာဘာလို့ရုပ်လို့လည်းမသိနာလို့လည်းမသိရှုလည်းမရှုတတ်ခဲ့ဘူးရှုတတ်အောင်လည်းမလုပ်ခဲ့ဘူးလူဖြစ်ကြိုးမနှက်ဘူးလူဘဝလေးခဏလာပြီးအပေပြန်ဆင်းရမယ်ပုံပုံသူတတိထားနော်စောင့်ကြည့်နော်ခန္ဓာကိုယ်ကြီးတစ်ခုလုံးရိတ်ရိတ်ကြွားကြွားမွတ်မွတ်ခင်းမြင်းဘာတွေပေါ်နေလဲပေါ်နေတာတွေတတိထား စောင့်ကြည့်ရုပ်လက္ခဏာတွေမြုံကြည့်အရှုံးမပေးနဲ့အလျှော့မပေးနဲ့လှုပ်ချင်အောင်လှုပ်ပြင်းပြင်းတာပြင်းမကျင်တာမပြလိုက်အဲ့ဒါကာမတုခလိကနုယောကရွာသူရွာသားတွေရဲ့အလေးအကျင့်အိမ်မှာနေတဲ့လူတိုင်းကလှုပ်ချင်တယ်ပြင်းပြင်းတယ်ကြွချင်တယ်မကျင်တယ်လှုပ်လိုက်ပြင်းလိုက်မလိုက်ကြွလိုက်ချလိုက် အဲ့ဒါရွာသူရွာသားတွေရဲ့အလေအကျင့်အိမ်မှာနေတဲ့လူတိုင်းရဲ့လုံနေကြအလုပ်တဲ့အဲ့ဒီဟာကိုလည်းမြတ်စွာဘုရားမင်းတို့မလိုက်နဲ့တဲ့အတ္တကိလမထာနုယောဂဟိုဘက်ကဝေဒနာတက်ဆန်းဟာဆိုပြီးတော့တခါတည်းအံကြိတ်ပြီးမှိတ်ကြိတ်ပြီးတော့ဒေါသနဲ့ဖက်ပြိုင်တယ်အဲအဲ့ဒါဒီအတ္တကိလမထာနုယောဂဘက်ကိုရောက်တယ်သူ့ရဲ့သဘာဝကိုပဲမြင်အောင်ကြည့်ရတင်သဘောတောင်းသဘောပူသဘောအေးသဘောလှုပ်ရှားသဘော ရိတ်ရိုင်းသဘောမိုးသဘောဝေသဘောကြသဘောသဘောတွေဘလို့ပေါ်တယ်ပေါ်လာတဲ့သဘောတွေဉာဏ်နဲ့မြင်အောင်ကြည့်လိုက်တာဟောရုပ်စဉ်သဘောဆိုတာဖောက်ပြန်ပြောင်းလဲနေတဲ့သဘောကိုပြောတာအဲ့ဒါကိုပဲရုပ်လို့မြည်တတ်လိုက်တာအဲ့ဒီရုပ်သဘောတွေသူ့အတူပေါ်ပြနေတာအခုဉာဏ်နဲ့ကြာကြာထိုင်ကြည့်တဲ့လူကမြင်တယ် ကြည်ပါဗျာကြည်ပါဗျာကြည်ပါဗျာလားသူကအောက်ကရိတ်ရိတ်ရိတ်ရိတ်ဒိတ်ဒိတ်ဒိတ်ဒိတ်ရောရောရောရောမောမောမောမောဖောက်ပြန်ပြောင်းလဲနေတဲ့သဘောတွေရုပ်သဘောတွေဟာဩငါသူတစ်ပါးယောက်ျားမိန်းမဆိုတာလည်းမရှိငါလည်းမပိုင်ငါလည်းအဆုမရ အဲ့ဒီယုံနဲ့နာနဲ့ကိုပိုင်းခြားပြီးတော့မြင်ပြီဆိုပြီးတော့မြင်အောင်တိကြည့်ရမယ်နော်ရုပ်ပြောင်းနိုင်ပြောင်းနိုင်ပြောင်းပြောင်းညွတ်တာကနာရုပ်ပေါ်လို့နာပေါ်တာရုပ်ပေါ်ပြတိုင်းပေါ်ပြတိုင်းမှာတိတိတိတိနေတာအဲ့တိတိနေတာဒီနာအောက်ကပေါ်ပြတာပေါ်ပြနေတာကရုပ်တမျိုးပြီးတမျိုးပေါ်ပြနေတာ ရုပ်အဲ့ပေါ်ပြသမျှပေါ်ပြသမျှတိုင်းမှာသွားသွားသွားသွားပြီးသိနေတာကနာကဲရုပ်နဲ့နာနဲ့အဲ့ဒါပိုက်ခြားသိပြီမြင်အောင်ကြည့်ရုပ်ကိုလည်းပိုက်ခြားသိနာကိုလည်းပိုက်ခြားသိဒီရုပ်နဲ့ဒီနာတထထဲဖြစ်တထထဲပြက်ပြက်ပြက်ပြက်သွားတာလေးကိုရှေ့ကစိတ်ကသိလိုက်တာကရုပ်ကိုသိလိုက်တာနောက်ကစိတ်ကသိလိုက်တာကနာကိုသိလိုက်တာ တတိထားရင်အဲ့ဒီရုပ်ကပေါ်ပြလိုက်နာကပြောင်းညွှန်လိုက်ရုပ်ပေါ်လိုက်နာပြောင်းညွှန်လိုက်ခေါင်းလေးမှာရားတာလေးပေါ်တယ်ရားတယ်လို့ပေါ်ပြလိုက်တာကရုပ်လာသိလိုက်တာကနာခေါင်းမှာရားတယ်လို့သွားသိလိုက်တာ ကိုပြောင်းနေအောင်ပြောင်းပါရုပ်သဘောတွေနာမ်သဘောတွေမြင်အောင်ကြည့်ရုပ်ရဲ့ဖောက်ပြန်နေတဲ့သဘောတွေတောင်းလိုက်တင်လိုက်ပူလိုက်အေးလိုက်တစ်မျိုးပြီးတစ်မျိုးပေါ်နေတာမြင်အောင်ကြည့်ရုပ်သဘာဝတွေတရေရိတ်တဒိတ်ဒိတ်တွေရွာရွာနဲ့နာမ်ရသဘောတွေကလည်းရုပ်ပြောင်းနိုင်ပြောင်းနိုင်မှာပြောင်းပြောင်းနေတဲ့နာမ်ဒီရုပ်နဲ့ဒီနာမ်ကိုသေချာသိခံပြီးစောင့်ရှု ညင်ညင်တဲ့စိတ်ကိုမြင်အောင်ကြည့်ပြီးတော့ဦးဇင်းပြောတာလိုက်ရှုနော်ခံညင်တဲ့စိတ်အဲ့မှာထွက်လာလိမ့်မယ်အဲ့ဒါကိုသိခံသိခံပြီးတော့ပြင်မပေးနဲ့ညာနဲ့မြင်အောင်ကြည့်ခန္ဓာကိုယ်အဲ့ဒီယုံနဲ့နာနဲ့တစ်ထပ်ထပ်ဖြစ်လာတဲ့သဘောကိုအဲ့ဒါဝေဒနာလို့ပြောတာ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 တိုက်ရိုက်ဝေဒနာရဲ့အပြက်ကိုတရားတော်မတို့မြင်အောင်တမ်းမကြည့်နိုင်သေးလို့တင်းသဘောလေးကလည်းအဲ့ဒါဝေဒနာရဲ့သဘောလေးဉာဏ်နဲ့မြင်အောင်ကြည့်တင်းတယ်လို့ရှေ့ကစိတ်ကတည်းနောက်ကစိတ်ကဝေဒနာလေးပဲဖះကဒါလေးကိုဒါလေးပါရဲ့ဖောက်ပြန်တဲ့သဘောပေါ်မှာဥစီပြီးတက်လာတာဝေဒနာလို့ခေါ်တာဖះကတင်းတယ်လို့ရှေ့ကစိတ်ကတည်းနောက်ကစိတ်ကဝေဒနာလို့စိတ်ကလေးကိုပြောင်းကြည့် ကြောင်းကြည့်ဒေဂနာသီးမှာတင်းတယ်တင်းတယ်တင်းတယ်ဆိုပြီးတော့အော်ဟစ်ပြီးတရားတဲ့ဟာမျိုးမဖြစ်အောင်ဒီရှုွက်ကဝေဒနာမှတဏှာကိုဖြတ်တဲ့ရှုွက်ရုပ်ကိုမြောင်ကြည့်နာမ်ကိုမြောင်ကြည့်သဘောခုပေါက်လာပြီ။အော်ရုပ်ဆိုတာဖောက်ပြန်ပြောင်းလဲနေ။နာမ်ကပျောက်ပျောက်ညှော့နေ။အဲ့ဒီဖောက်ပြန်တယ်ညှော့တယ် အဲ့ဒီအပေါ်မှာအခုခံစားမှုဝေဒနာရှေ့စိတ်ကတင်းတာလေးကိုတင်းတယ်လို့သွားသည်နောက်ကစိတ်ကဝေဒနာလို့ကတ်ထားတတိကတ်ထားပူတယ်လို့ရှေ့စိတ်ကသိရင်နောက်ကစိတ်ကပြောင်းဩပူတာမဟုတ်ဝေဒနာပါလားကြိုက်တယ်လို့ရှေ့စိတ်ကကြိုက်တာကိုသွားသည်ရုပ်လို့မသိနာလို့မသိပဲနဲ့ကြိုက်တယ်လို့သွားသည်ရင် ဩကြိုက်တဲ့သဘောဆိုတာမရှိဘူးဒါဖះကဒါလေးပါဥသိတဲ့ဖောက်ပြန်လာတဲ့ဝေဒနာစိတ်ကိုဝေဒနာတစ်လုံးပြောင်းကြည့်ရှေ့စိတ်ကပူတယ်လို့သိတာရှေ့ရစိတ်ကိလေသာနဲ့ဖြစ်တဲ့စိတ်နောက်ကစိတ်ကပြောင်းဝေဒနာပါလားရှေ့ရစိတ်ကတင်းတယ်လို့သောတိနောက်ကစိတ်ကဝေဒနာပြောင်းပြောင်းနိုင်အောင်ပြောင်းမှာအဲ့ဒါ ဝေဒနာတစ်လုံးပေါ်မှာတမာတိယူမှာတင်းတယ်တောက်တယ်ဆိုတာလူတိုင်းသိတဲ့အသည့်အဲ့ဒီပေါ်မှာဝေဒနာသဘောမြင်အောင်ကြည့်ရှေ့စိတ်ကတင်းတယ်ဆိုနောက်ကစိတ်ကဝေဒနာလို့သိရှေ့စိတ်ကပူတယ်သွားသိရင်နောက်ကစိတ်ကဝေဒနာလို့သိဝေဒနာတစ်လုံးကိုအရင်တမာတိတရားယူကြည့်ပြီးမှဝေဒနာရဲ့အပြက်ကိုမြင်အောင်ရှုမှာ အဲတင်းတာကြီးတောင်းတာကြီးလှုပ်ချင်တိုင်းလှုပ်ပေးလိုက်ပြင်ချင်တိုင်းပြင်ပေးလိုက်မလုပ်ပါနဲ့ခုစိတ်ကိုပြောင်းပါလားဝေဒနာကိုပြောင်းတင်းတယ်တင်းတယ်လို့တင်ညာမပေးတော့ဝေဒနာပဲလို့သိတာတောက်တာလဲဝေဒနာပဲတင်းတာလဲဝေဒနာပဲသိတာပူတာလဲဝေဒနာလို့သိတာကြိုက်တာလဲဝေဒနာလို့သိတာရှေ့ကစိတ်ကပူတယ်လို့သိတယ် ကြိုက်တယ်လို့သိရှင်းစိတ်အဲ့ဒါကိလေသာနဲ့ဖြစ်တဲ့စိတ်နောက်ကစိတ်ကဝေဒနာလို့စိတ်ကိုပြောင်းပြောင်းကြည့်ဒေဂနာနီဒီတိုင်းပဲပြောင်းယူရမှာစိတ်တွေဝေဒနာမှတဏှာမကူအောင် ကြောင့်မို့အသေးတက်အောင်ကိုယ့်အကိုလောက်အောင်ဒီကနာနီးမှာဒီဒေါသတွေတောကတွေနဲ့သိလို့မရဘူးငါကိုငါဟာငါဥစ္စာဆိုရက်အယူလွဲတွေနဲ့သိသွားရင်ဂျုံပြန်ပြီးအပယ်လေးပုံဆင်းကုန်မှာအဲဒါကြောင့်မို့အခုရှုဝေဒနာရဲ့သဘောတင်းတယ်လို့ရှိရသည်အနောက်ကစိတ်ကဝေဒနာလို့တတိထားပြီးစိတ်ကိုပြောင်းကြည့် တင်းတယ်တောင့်တယ်ပူတယ်ကြိုက်တယ်ဆိုတာရှေ့စိတ်ကအဲ့ဒီတိုင်းမှသွားသွားသိတာနောက်ကစိတ်ကပြောင်းတော့အဲ့ဒါဝေဒနာလို့ပြောင်းတာခံစားတဲ့သဘောလေးဝေဒနာကိုပြောင်းဝေဒနာရဲ့အပြက်ကိုမြင်အောင်ရှုကြလို့စိတ်ကလေးကိုပြောင်း ရုပ်နဲ့နာမ်နဲ့ဖောက်ပြန်တဲ့သဘောပေါ်မှာခံစားလိုက်တာကိုဝေဒနာလို့ပြောတာဝေဒနာဆိုတာစိတ်ထဲမှာကောင်းတယ်လို့ခံစားနေတာခုဝေဒနာအောက်ကတက်လာတဲ့ခါကျတော့မကောင်းဘူးလို့ခံစားနေတာအဲ့ဒါဝေဒနာလို့ပြောတာကြိုက်တယ်ထုံတယ်အောက်ကကျင်နာကြီးတွေထုံနာကြီးတွေရှိနေတော့စိတ်ထဲမှာမကြိုက်ဘူးမနှစ်သက်ဘူး အဲမနှစ်သက်တာကိုခံစားနေရတာကိုအဲ့ဒါဒုက္ခဝေဒနာလို့ပြောတာအဲ့ဒီဒုက္ခဝေဒနာကိုမြင်အောင်ကြည့်မခံစားခြင်းနဲ့စိတ်နေသာခံခက်ဖြစ်နေတဲ့စိတ်အဲ့ဒါအဲ့ဒါဝေဒနာလို့ပြောတာအဲ့ဒါကိုမရှုနိုင်သေးမှဆိုလို့ပူရာကိုနောက်ကဝေဒနာလို့စိတ်ကိုအရင်ပြောင်းလို့ပြောတာ ရှိရစိတ်ကတင်းတယ်လို့တွားတည်ရင်နောက်ကစိတ်ကဝေဒနာပါလားငါတို့ကတင်းတယ်လို့သိတယ်တောက်တယ်လို့သိတယ်ရသော်ဖျားကအဲ့ဒါကိုခံစားမှုသဘောဝေဒနာလို့ခေါ်ခဲ့တာတင်းတယ်လို့ရှိရစိတ်ကသိရင်နောက်ကစိတ်ကပြောင်းဝေဒနာတလုံးကိုအရင်တီအောင်လုပ်ပြီးမှဝေဒနာရဲ့ခံစားတဲ့သဘောလေးကိုမြင်အောင်ကြည့်ပါ ခံစားတဲ့သဘောလေးတွေသူကသူခံစားပြက်ခံစားပြက်မြင်အောင်ကြည့်တယ်ပြီးပြီဦးဇင်းတို့ဒကာတော်မတွေပြိဿသမုပ္ပါစိတ်ရပြက်ရပ်ပြီဝေဒနာမှတဏမကူတော့ဘူးလောဘလည်းမဖြစ်တော့ဘူးဒေါသလည်းမဖြစ်တော့ဘူးအဲ့ဒီကိုသွားစေခြင်းလို့တင်နာပေါ်နာကြီးတင်းတယ်လို့မသိလိုက်နဲ့ဝေဒနာလို့စိတ်ကိုအရင်ပြောင်းထား ပြီးမှဝေဒနာရဲ့သဘောလေးအပြက်ကိုမြင်အောင်ကြည့်ပါ။ဒါမို့စစချင်းတော့အပြက်ကိုမမြင်နိုင်သေးဘူး။ခြေစိတ်ကတင်းတယ်လို့သိရနောက်ကစိတ်ကဝေဒနာလို့ပြောင်းပြီးတော့သိ။အဲ့ဒါစိတ်ကိုပြောင်းတာပဲအဲ့ဒါအသေးတောက်တေကနာနီကြောင့်အဲ့လိုလာမှာတင်းတယ်တောက်တယ်ကြိုက်တယ်ကဲပါယူပါဆိုတာအဲ့ဒါအတိမှားအမြင်မှားအယူမှားအဲ့ဒီမှားနေတဲ့အယူမှားအမြင်မှားအတိမှားတွေကို အခုဦးဇင်းတို့တရားတော်မှတွေရအောင်ပြောင်းကြည့်ကြိုးစားကြည့်နော်အလျှော်မပေးနဲ့လှုပ်ချင်တိုင်းလှုပ်ပြင်းချင်တိုင်းပြင်းနေတာအိမ်မှာဒီတိုင်းပြင်းဒီတိုင်းလှုပ်ဒီတိုင်းကြွနေတာဒီချိန်လေးမှာမရရအောင်ကြိုးစားပြီးတော့စိတ်ကိုပြင်ထားတဲ့ဒကာဒကမတွေကတေဂာနာနီးကြတော့စိတ်ချတရားရှုတတ်တယ် အကြတဲ့ခက်ခဲလောကရန်ကြုံတော့ကိုယ့်အကူယုံထွက်ရတင်သဘောတွေတောင်သဘောတွေရှိရစိတ်ကတော်တော်သိပြီဆိုရင်နောက်ကစိတ်ကသူ့ရဲ့ဝေဒနာသဘောလေးကိုမြင်အောင်ကြည့်နော် ပြောင်းကြည့်စိတ်ကိုပြောင်းပလိုက်ရှေးကစိတ်ကတင်းတယ်ဆိုရင်နောက်ကစိတ်ကဩခံစားတဲ့သဘောဝေဒနာပဲဝေဒနာလို့တလုံးကိုစိတ်ကိုအရင်ပြောင်းယူတင်းတယ်လို့မသိနဲ့ဝေဒနာလို့သိထားရှေးကစိတ်ကတင်းတယ်လို့သိရင်လည်းနောက်ကစိတ်ကဩဝေဒနာပါလား ရှေ့ရစိတ်ကကြိုက်တယ်လို့သိရင်နောက်ကစိတ်ကဝေဒနာပါလားရှေ့ရစိတ်ကပူတယ်လို့သွားဖြစ်ရင်နောက်ကစိတ်ကဝေဒနာပါလားဝေဒနာတစ်လုံးကိုတမာတိတီထားအဲ့ပေါ်ယူစိတ်ကိုပြောင်းလှုပ်ပေးလိုက်ပြင်ပေးလိုက်ကြွပေးလိုက်ဆိုရင် ရှုွက်မရှိတော့ဘူးနော်မြင်အောင်ကြည့်ရှေးစိတ်ကတင်းတယ်လို့သိတဲ့စိတ်တောက်တယ်လို့သိတဲ့စိတ်နောက်ကစိတ်ကဝေဒနာလို့သိအောင်ပြောင်းတင်းတာမဟုတ်တောက်တာမဟုတ်ဝေဒနာပဲဘုရားကတက်ကြီးလေးပါဥစည်းရဲ့ပေါ်မှာခံစားလာရုပ်နဲ့နာနဲ့တထက်ထက်ဖြစ်တထက်ထက်ပြတ်တဲ့ပေါ်မှာခံစားမှုသဘောကိုဘုရားကဝေဒနာလို့ဟောတာ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 အဲ့ဒါဝေဒနာလည်းမသိရုပ်လည်းမသိပဲနဲ့တင်းတယ်ပဲသွားသိတယ်တောက်တယ်ပဲသွားသိတယ်ကြိုက်တယ်ပဲသွားသိတယ်ပူတယ်ပဲသွားသိတယ်တင်ညာတွေသွားပေးလို့အဲ့ဒါပူတယ်လို့တင်ညာပေးလို့ဒိဋ္ဌိဒေါသကတ်လာမလို့ကငါပူတယ်ငါနာတယ်ငါကြိုက်တယ်ဆိုတာအဲ့ဒီစိတ်ကိုပြင်ញင်လို့ ဘဝတစ်ခုနှိကုံးချုပ်ရင်ဒီစိတ်တလို့လာမှာပဲအခုမခံကျင်တဲ့စိတ်တွေနေတာခံခက်တွေလည်းဖြစ်တဲ့စိတ်တွေအဲ့ဒါဝေဒနာတွေပဲအဲ့ဒါခံစားနေရတာမခံစားကျင်တာကိုခံစားနေရတာဝေဒနာအဲ့ဒါဒုက္ခဝေဒနာခံစားစိတ်ထဲမှာဆင်းရဲနေ ရုပ်ကိုမပြင်းနဲ့စိတ်ကိုပြောင်းတင်းတဲ့သဘောခံစားမှုရဲ့သဘောလေးကိုမြင်အောင်ကြည့်နိုင်တဲ့ပုဂ္ဂိုလ်ခံစားမှုကိုမြင်အောင်ကြည့်တော့တင်းတာဝေဒနာတောက်တာဝေဒနာဆိုတာ အခြေခံမလိုက်နိုင်တဲ့လူတွေဥစဉ်ပေးတာတကယ်ရှုရမှာခံစားတဲ့သဘောကိုရှုမှာစိတ်ထဲမှာမခံမြင်တာလေးကိုခံစားနေတာလေးကိုမြင်အောင်ကြည့်နေတာခံခက်ဖြစ်နေတာလေးကို ခံစားနေရတာအဲ့ဒါကိုမြင်အောင်ကြည့်ပါအဲ့ဒါကိုမကြည့်နိုင်သေးတဲ့ယောဂီများအတွက်ရှေ့ကစိတ်ကတင်းတယ်လို့သိရင်နောက်ကစိတ်ကဝေဒနာလို့ပြောင်းလို့အဲ့ဒါဝေဒနာကိုတမာတိတင်ခိုင်းနေတာအဲ့ဒါသမထပဲရှိသေးတယ်ဝေဒနာရဲ့အပြက်ကိုခံစားတဲ့သဘောတွေဟာသူကသူဩကောင်းတာလေးကလည်းခံစားပြက်နေပြန်ပြီ မခံမြင်တဲ့စိတ်နဲ့ခံစားနေရတာလေးကလည်းရှေ့စိတ်ကမခံမြင်ပါဘူးလို့ခံစားနေတဲ့စိတ်ကလေးကလည်းနောက်ကကြည့်ရင်အဲ့ဒါလေးကမရှိတော့ခံစားပြီးပြက်နေတာအဲ့ဒါလေးကိုမြင်အောင်ကြည့်ပါအဲ့ဒါမြင်အောင်မကြည့်နိုင်သေးဘူးဆိုရင်ရှေ့စိတ်ကပူတယ်လို့သိရင်နောက်ကစိတ်ကဩဝေဒနာပါလားလို့အရင်သိထားဝေဒနာကိုတမာတိယူခိုင်းနေတာစိတ်ကိုပြောင်းခိုင်းနေတာ တင်းတယ်တင်းတယ်တင်းတယ်ဆိုတဲ့စိတ်နဲ့သေလို့မရဘူးတောက်တယ်တောက်တယ်ဆိုတဲ့စိတ်ပူတယ်ပူတယ်ဆိုတဲ့စိတ်နဲ့သေလို့မရဘူးအဲ့ဒါဝေဒနာမှတဏှာကူးနေတဲ့စိတ်တွေတင်းတယ်လို့တင်ညာပေးတယ်တောက်တယ်လို့တင်ညာပေးတယ်ကြိုက်တယ်လို့တင်ညာပေးတယ်တင်ညာအပေးမှလို့လောဘဒေါသမောဟဆိုတဲ့သင်္ခါရတွေဖြစ်တာအဲ့ဒီမှာအကျိုးပေးတော့အပေပုံခန္ဓာတွေရတာငရဲခန္ဓာရတာအဲ့ဒါဝေဒနာမှတဏှာကူးပြီးရသွားတာ အဲ့ဒါကြောင့်မို့ဝေဒနာမှတဏှာဖြတ်ခြင်းလို့ရှေ့ကစိတ်ကတင်းတယ်လို့ပေါ်ရင်တင်းတယ်လို့မသိနဲ့နောက်ကစိတ်ကဝေဒနာပါလားတလုံးချင်းတတိထားပြီးပြန်ကပ်မခံနိုင်ဘူးမခံသာဘူးကြိုက်တယ်ခဲတယ်ပေါ်နေတဲ့အရာတွေအကုန်ဝေဒနာတလုံးကိုတတိထားတတိထားပြီးကြည်ရင်ကြည်ရင်နဲ့ဝေဒနာရဲ့ခံစားတဲ့သဘောကိုမြင်အောင်ကြည့်ပါ အဲ့ဒါတမာတိလေးရှိမှမြင်မှာပေါ့တမာတိမရှိရင်မသိနိုင်သေးဘူးခံစားတဲ့သဘောစိတ်ဝမ်းသာတဲ့သဘောဝမ်းနည်းတဲ့သဘောဆင်းရဲတဲ့သဘောအဲ့ဒါခံစားရမှန်သမျှအဲ့ဒါအကုန်ဝေဒနာပဲဒုက္ခရဝေဒနာဒုက္ခရဝေဒနာဥပ္ပခဝေဒနာဝေဒနာ၃မျိုးအဲ့ဒါစိတ်မှာခံစားရသိုးတယ်လို့ခံစားရင်ဒုက္ခဝေဒနာ ကောင်းတယ်လို့ခံစားရင်ဒုက္ခဝေဒနာအလယ်လက်ခံစားတာဥပ္ပခအဲ့ဒီ၃မျိုးထဲမှာအရင်ဆုံးဒုက္ခဝေဒနာခံစားတာကိုအရင်မြောင်ကြည့်ခံစားနေရတာစိတ်ထဲမှာဆင်းရဲနေတာဆင်းရဲနေတာနေသာခံခက်ဖြစ်အနေကြက်အဲအဲ့ဒါအဲ့ဒါခံစားတဲ့သဘောတွေကြီးပဲ အဲ့ဒီခံစားတာကိုမမြင်သေးဘူးတပည့်တော်ရှုကိုမရှုတတ်သေးဘူးဆိုရင်ရှေ့ကစိတ်ကတင်းတယ်ပဲသွားသိနေသေးရင်နောက်ကစိတ်ကဝေဒနာလို့ပြောင်းလို့ပြောတာတောက်တယ်လို့ရှေ့ကဖြစ်နေသေးနောက်ကစိတ်ကဝေဒနာလို့စိတ်ကိုတတိပြန်ထားကြိုက်တယ်လို့ဖြစ်နေကြိုက်တယ်ကြိုက်တယ်ကြိုက်တယ်ဆိုရင်အဲ့ဒါဝေဒနာတင်ညာပေးပြီးဒေါသဖြစ်လာမှာမဟုတ်ဩကြိုက်တယ်မဟုတ်ထုံတယ်မဟုတ်ကျင်တယ်မဟုတ်ဝေဒနာဘယ်သဘောပါလား ဝေဒနာလို့တတိကိုကတ်ထားကတ်ထားရင်လည်းအဲဝေဒနာသဘောကိုတင်းတင်းတင်းတင်းကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်နဲ့ဝေဒနာသဘောဟာပါလေခံစားပြီးပြက်တာပဲရှိတယ်ဘာမှလည်းမမြဲပါလားကောင်းတာလေးကလည်းခံစားပြက်ဆိုတာလေးလည်းခံစားပြက်အကုန်လုံးကောင်းသဘောဆိုးသဘောဘာခံစားခံစားအကုန်လုံးခံစားပြက်ခံစားပြက်ဆိုပြီးအဲ့လိုရှုအဲ့ဒီကိုသွားခြင်းအဲ့ဒါပြိဿသမုပ္ပါစေရရပ်ပြီး တေဂာနာနီမှာဦးဇင်းတို့တရားဓမ္မတွေခန္ဓာကြီးဓာတ်ကြီးလေးပါဘလောက်ဖောက်ပြန်နေနေအဲ့ဒီစိတ်ကိုယ်တာပြောင်းပြီးတာသေတတ်အောင်လေ့ကျင့်သွားတတ်မှာပရိစ္ဆသမုပ္ပါ စိတ်ရပြတ်ပါပြီအပယ်လေးပါမဆင်းပါဘူးတဲ့နော်ပယ်လေးပါမဆင်းပါဘူးဘာလို့လဲဆိုတော့ဝေဒနာမှတဏှာမှမကူတော့တာဖောက်ပြန်နေတဲ့ခန္ဓာကြီးပေါ်မှာ ငါနာတယ်ငါကြိုက်တယ်ဆိုတဲ့ဒိဋ္ဌိလည်းမရှိတော့ဘူးဒေါသလည်းမဖြစ်တော့ဘူးဘာလို့လဲအမှန်မြင်လို့အမှန်သိလို့ဝေဒနာမှပရိစ္ဆသမုပ္ပါစိတ်ရဟကိုရပ်သွားအောင်လုပ်တာအဲဒါကြောင့်မို့ရှေ့ကစိတ်ကတင်းတယ်လို့သိရင်နောက်ကစိတ်ကဝေဒနာလို့တင်းထားပြောင်းထားစိတ်ကိုပြောင်းတောင်းတယ်လို့ဆရာစိတ်ကသွားတိပြန်ပြီးတော့တောင်းတယ်မရှိဝေဒနာပါလား ဝေဒနာပေါ်မှာတမာတိရအောင်ယူဝေဒနာပေါ်မှာတမာတိရပြီဆိုတဲ့အခါကျမှဝေဒနာရဲ့အပြက်ကိုမြင်အောင်ကြည့်ပါခံစားတဲ့သဘောတွေစိတ်မှာခံစားပြက်ခံစားပြက်ဝေဒနာရဲ့သဘောဟာပူသဘောတောင်သဘောတင်းသဘောလို့ရှေ့ကစိတ်ကပူတယ်လို့ သွားပြီးတတ်မှတ်မိပြီဆိုရင်တော့နောက်ကစိတ်ကဝေဒနာလို့စိတ်ကိုခဏဝေဒနာပေါ်မှာတမာတိတင်ထားဝေဒနာရဲ့အပြက်ကိုရှုနိုင်တဲ့ယောဂီများတော့ရှုနေကြယောဂီများရှုလို့ရပြီဝေဒနာရဲ့သဘောလေးဟာသူသူခံစားပြက်နေတာလေးမြင်အောင်ကြည့်အဲ့ဒါမမြင်နိုင်သေးတဲ့ပုဂ္ဂိုလ်ကရှေ့စိတ်နဲ့နောက်စိတ်ပြောင်းရှေ့စိတ်ကကိလေသာကိလေသာစိတ်ကတောင့်တယ်လို့သိတဲ့စိတ်တင်းတယ်လို့သိတဲ့စိတ်ဥတယ်လို့သိတဲ့စိတ် အဲ့ဒါကိလေသာစိတ်နောက်စိတ်ကဝေဒနာလို့မြင်အောင်ကြည့်တာအဲ့ဒါမက်စိတ်တတိဉာဏ်ပညာနဲ့ကြည့်ရတာတတိတရားထားမှသိတာရှေ့ကသူ့လိုလိုကိုတင်းတယ်လို့သွားသိတာတောက်တယ်လို့သွားသိတာသူ့လိုလိုသိတာဖောက်ပြန်တာညွတ်တာခံစားတာသုံးချက်မှတာခံစားမှုအထိ တက်ရှုတင်းတယ်လို့ရှေ့ကစိတ်ကသွားပြီးရင်နောက်ကစိတ်ကလေးကိုပြောင်းဝေဒနာလို့စိတ်ကိုပြောင်းကြည့်ကြိုက်တယ်လို့ရှေ့ကသွားပြီးရင်နောက်ကစိတ်ကဝေဒနာလို့ပြောင်းကြည့်ပူတယ်လို့စိတ်ကသွားပြီးတော့ပူတယ်ပူတယ်ဖြစ်နေလို့ရှင်နောက်ကစိတ်ကဝေဒနာပါလားလို့သိထားအဲ့လိုသိပြီးမှဝေဒနာရဲ့သဘောမြင်အောင်ကြည့်ပါ စိတ်ကိုပြောင်းတာအောင်ပြောင်းပါခန္ဓာကိုယ်မပြောင်းနဲ့စိတ်ကိုပြောင်းယုတ်ကြီးကဘလောက်ပြောင်းပြောင်းဒီလိုပြောင်းပြီးနောက်တစ်မျိုးပြန်ထပ်ပြောင်းခိုင်းပါပဲရှုခန္ဓာကိုယ်မှာတတိထားပေါ်လာတဲ့သဘောတွေတင်းသဘောတွေတောင်သဘောတွေရိပ်ရိပ်ရွရွမောမောတွေအကုန်လုံးဟာ ဩဝေဒနာသဘောတွေဒီခန္ဓာကိုယ်မှာတရရိပ်တရွရွတမောမောနဲ့ဒါလေးပါဖောက်ပြန်မှုရဲ့အပေါ်မှာဝေဒနာတွေဥသိနေပါလားတင်တာလဲဝေဒနာသိတာတောက်တာလဲဝေဒနာလို့သိတာငါတင်းတယ်ငါတောက်တယ်မပါသေးနဲ့နော်အဲ့ဒါဒိဋ္ဌိပြီးတောက်ပြီးဒေါသပြီးတောက်လာလိမ့်မယ်ငါမခံနိုင်တော့ဘူးမရတော့ဘူးငါလှုပ်ချင်အောင်လှုပ်မယ်ဆိုအဲ့ဒါ သင်ညာအပေးမှားလို့အဲ့ပေါ်မှာဒိဋ္ဌိတွေဒေါသတွေဖြစ်တာပူတယ်လို့သင်ညာပေးလို့ကြိုက်တယ်လို့သင်ညာပေးလို့အဲ့ဒါကိုသင်ညာအပေးမမှားလို့ပြောင်းတာဝေဒနာတလုံးဘက်ကိုစိတ်ကိုပြောင်းတင်းတာလဲဝေဒနာပါလားတောက်တဲ့သဘောကိုလဲဩငါတို့ကတောက်တယ်လို့သိတယ်ရသော်ဘုရားဒါကိုဝေဒနာလို့ခေါ်ခဲ့တာပဲစိတ်ကိုအဲ့လိုပြောင်းသမာဓိရအောင်အရှင်ယူပြီးမှသဘောတက်တက်ကို ခံစားတဲ့သဘောကိုပြီးမှမြင်အောင်ကြည့်ရုပ်ကြီးဖောက်ပြန်ပြလိုက်တာက ရူပခန္ဓာရုပ်ဖောက်ပြန်နိုင်ဖောက်ပြန်နိုင်မှာပြောင်းပြောင်းပြောင်းပြောင်းညှို့နေတာကဝိညာဉ်နဲ့ခန္ဓာဖောက်ပြန်ပေါ်ပြနေတာက ရူပခန္ဓာ ပြောင်ပြောင်ညော့နေတာကဝိညာဉ်နဲ့ခန္ဓာအဲ့ဒီယုတ်နဲ့နာနဲ့တစ်ထပ်တည်းဖြစ်တဲ့ပေါ်မှာခံစားတာက ဝေဒနာတဲ့ကဲအဲ့ဒါအခုဝေဒနာနုပတနာရှုွက်ဘက်ကိုရောက်လာပြီခံစားတဲ့သဘောဝေဒနာဘယ်ပေါ်မှာခံစားအဲ့ယုတ်နဲ့နာနဲ့အပေါ်မှာခံစားတာအဲ့ဒီခံစားတဲ့သဘောဝေဒနာမှာဝေဒနာရဲ့အပြက်ကိုမမြင်နိုင်တော့ပူတယ်ပူတယ်လို့သင်ညာပြီးတော့အဲ့ဒါသင်ညက်ခန္ဓာဖြစ်တာ အဲ့ဒီတင်ញက်ခန္ဓာဟိုဖြစ်လို့အဲ့ဒီပေါ်မှာမကြိုက်တော့လောဘကြိုက်တော့မကြိုက်ဒေါသကြိုက်လောဘဖြစ်လာတာသင်္ခါရခန္ဓာတွေပဲအဲ့ဒါခန္ဓာ၅ပါးကြီးအစဉ်လဲနေတာဘာလို့လဲဝေဒနာမှတဏှာကူးပြီးပူတယ်လို့တင်ညာပေးလို့တောက်တယ်လို့တင်ညာပေးလို့ကြိုက်တယ်လို့တင်ညာပေးလို့အဲ့ဒါကြောင့်မို့ပူတယ်မရှိကြိုက်တယ်မရှိ ဝေဒနာပဲရှိတယ်လို့သိအောင်ရှုဝေဒနာပါလားဒီယုံနဲ့ဒီနံတထထဲဖြစ်တဲ့အပေါ်မှာတက်လာတဲ့ဥသိလာတဲ့အရာတွေကဝေဒနာတွေပဲတင်းတာလဲဝေဒနာတောက်တာလဲဝေဒနာရှေ့ကစိတ်ကတင်းတယ်လို့သိရင်နောက်ကစိတ်ကဝေဒနာလို့ပြောင်းရှေ့ကစိတ်ကပူတယ်လို့သိရင်နောက်ကစိတ်ကဝေဒနာလို့ပြောင်းဝေဒနာတစ်လုံးကိုပြောင်းတာဝေဒနာပေါ်မှာတမာရိယအောင်ယူ ဝေဒနာရဲ့သဘောဟာတင်ညာတာမပေးနဲ့သင်္ခါရမဖြစ်ဘူးလောဘဒေါသမောဟတွေမဖြစ်တော့ဘူးတင်ညာပေးလို့ဖြစ်တာဝေဒနာပေါ်မှာတဏမကူအောင်လို့ရှိရစိတ်ကတဏကူးတဲ့စိတ် ဖြစ်သွားလဲနောက်ကစိတ်ကဝေနာလို့ဒါရအောင်ပြန်ပြောင်းရှိရစိတ်ကတင်းတယ်လို့ဖြစ်သွားရင်အော်တင်းတယ်မရှိကြိုက်တယ်မရှိထုံတယ်မရှိပူတယ်မရှိဝေဒနာပဲရှိပါလားဝေဒနာကိုမြင်အောင်ကြည့် ဒါနောက်ဆုံးအချုပ်ပဲပရိစ္ဆသမုပ္ပါစေရတီကိုရအောင်လုပ်တာအပယ်လေးပါမဆင်းအောင်အဲ့ဒီနာကနေမှဖြတ်ပါပဲတေဂာနာနီမှာငါပူတယ်ငါနာတယ်ငါကြိုက်တယ်အောနေကြမလို့သူကသူယုံကြည်ရဖောက်ပြန်တာသူသဘောသူတက်တက်တင်းတယ်လို့ရှိရစိတ်ကတည်းတင်းတယ်မဟုတ်ဝေဒနာပါလားတောင်းတယ်မဟုတ်ဝေဒနာပါလားကြိုက်တယ်မဟုတ်ဝေဒနာပါလားလို့ဝေဒနာတစ်လုံးကိုတာတတိထားပြီးရှု ဒီယုတ်နဲ့ဒီနာနဲ့အပေါ်မှာခံစားမှုသဘောဝေဒနာတတိထားစောင့်ရှုညက်မပေးနဲ့နော်ဝေဒနာတက်လိုက်ညက်လာတယ်ချုပ်လာတယ်ဗက်ပြန်လာဒေါသတွေနဲ့ဗက်ပြန်တယ်မလုံနဲ့သိခံစောင့်ရှုစိတ်ကိုပြင်ပေး အဲ့ဒီစိတ်ကိုမပြင်းတတ်လို့ဖရာအရိယာသူတော်ကောင်းတွေအဆုံးမမရလို့ဝေဒနာတက်လာတော့ငါနာတယ်ငါကြိုက်တယ်ဆိုကျွံပြန်ကြသွားတတိထားစိတ်ကိုပြောင်းတော့ရှေ့ကစိတ်ကတင်းတယ်လို့သိရင်နောက်ကစိတ်ကဝေဒနာစိတ်ကိုအရင်အဲ့လိုတာပြောင်းအဲ့ဒါလွယ်လွယ်လေးအဲ့လိုပြောင်းထားမှအဲ့ဒီပေါ်မှာနောက်မှာခံစားမှုရဲ့ အပြက်တွေအပြက်တွေဩစိတ်ထဲမှာမခံစားကျင်တာကိုခံစားနေရအဲ့ဒါတွေကလည်းဖြစ်ပြီးပြက်တာဝမ်းသာစရာလေးကြတော့ထပ်ထပ်ပြီးခံစားကျင်တယ်မရဘူးဖြစ်ပြီးပြက်တာဝေဒနာတွေကအကုန်လုံးဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာလို့ဆိုတဲ့စိတ်ထဲမှာခံစားမှုတွေဟာဘာတစ်ခုမှမြဲတာမရှိဘူးဒါသူခံစားပြီးပြက်နေတာမြင်အောင်ကြည့်ပါတတိထားစောင့်ကြည့် ကြိုးစားပြီးတော့ရှုနော်ခြေကမရှိလို့လုံးဝမမရသေးရင်တော့ကိစ္စမရှိရပါရဲ့တန်းနဲ့စိတ်အလိုလိုက်ပြီးတော့ဖြုတ်ချင်တိုင်းဖြုတ်ကြွချင်တိုင်းကြွမချင်တိုင်းမမလုံးနဲ့ဒီချိန်လေးမှာကြိုးစားပြီးတော့စိတ်ကိုပြောင်းကြည့်ကိုယ်အသေးကိုတောင်းကိုလောက်ရတာဘယ်သူမှမကယ်နိုင်ဘူးပြင်းထန်တဲ့ဒါလီဘာဖောက်ပြန်မှုဝေဒနာတွေတက်လာတဲ့အခါကျတော့စိတ်တွေကဆင်းရဲတယ် မခံကျင်တော့ဘူးမရတော့ဘူးမဖြစ်တော့လှုပ်ရှားလှုပ်မယ်ဆိုတော့အာကုသိုလ်စိတ်တွေအလွှမ်းမိုးခံရတာအဲ့ဒီအာကုသိုလ်စိတ်ကနေခုကုသိုလ်စိတ်ကိုပြောင်းပူတယ်တောက်တယ်ကြိုက်တယ်ခဲတယ်ပူတယ်မရှိကြိုက်တယ်မရှိဝေဒနာပဲဖះကဟောထားတာဝေဒနာရဲ့သဘောသူ့အတူခံစားပြက်တာမြင်အောင်လာကြည့်အဲ့ဒါမမြင်သေးဘူးဆိုရင်ရှေ့အစိတ်က တင်းတယ်လို့သိရင်နောက်ကစိတ်ကဝေဒနာပါလားရှေ့ကစိတ်ကပူတယ်လို့သိရင်နောက်ကစိတ်ကဝေဒနာရှေ့ကစိတ်ကကြိုက်တယ်လို့သိရင်နောက်ကစိတ်ကဝေဒနာဝေဒနာလို့အစိတ်ကိုအဲ့ဒါအယူမှန်အောင်ပြောင်းနေတာရောင်တတိထားတတိထားပြောင်းလဲနေတဲ့သဘောလေးတတိထားတင်းတယ်တင်းတယ်လို့သွားတင်ကြမပေးနဲ့နော် ဝေဒနာလို့ဒါမြောင်ကြည့်လိုက်ပါတောက်နေတောက်နေတောက်နေလို့သွားမကြည့်နဲ့ဝေဒနာလို့မြောင်ကြည့်လိုက်ပါတင်ညာသွားမပေးနဲ့ ဝေဒနာပေါ်မှာတမာတိကိုတည်အောင်ယူ ပြောင်းထားနော်စိတ်ကိုပြောင်းထားနော်ဖြုတ်ပြစ်တာတွေမပြစ်တာတွေမလုပ်လိုက်နဲ့စိတ်ကိုပြောင်းခိုင်းတာဒါလေးပါဖောက်ပြန်တဲ့သဘောတွေရဲ့အပေါ်မှာတင်းနဲ့တောက်နဲ့လို့တင်ညာမပေးဘဲနဲ့ဝေဒနာရဲ့သဘောကိုမြင်အောင်ရှုပါဝေဒနာရဲ့အပြက်ကိုမြင်အောင်မရှုနိုင်သေးလို့ဝေဒနာသဘောဟာတင်းတယ်လို့မသိနဲ့ဝေဒနာလို့သိတောက်တယ်လို့ရှေ့ကစိတ်ကသိရင်နောက်ကစိတ်ကဝေဒနာပါလားလို့သိ အဲ့ဒီဓာလေးပါဖောက်ပြန်တဲ့ဝေဒနာပေါ်မှာအကုန်လုံးချုပ်ငိမ့်ပြီးတော့အေးပြီးကြည်သွားတဲ့နေရာလေးရောက်ထိတခါတည်းရှုအဲ့ဒါဓာလေးပါဖောက်ပြန်တဲ့သဘောပေါ်မှာဥသိတက်လာဝေဒနာတွေဟာရဲတာမဟုတ်ဘူးသူကလည်းသူခံစားပြီးတော့ပြက်နေတဲ့သဘောတွေဟာမြင်အောင်ကြည့်မြင်အောင်ကြည့်ကြည့်ပါများကြည့်ပါများဝေဒနာသဘောတွေကသူကသူခံစားပြက်ခံစားပြက် ဘာမှနောက်ဆုံးတော့အကုန်လုံးဘာမှမရှိတော့ရုပ်ကြီးကထိုင်နေတာတတ်တတ်ပဲစိတ်ကဆင်းရဲတာလည်းမရှိတော့မခံစားခြင်းနဲ့ဒုက္ခဝေဒနာကြီးတွေအဲ့ဒီမှာ အကြံသားကြီးတွေချုပ်သွားတာအဲ့ဒီကျတော့ဘာသွားခံစားဒုက္ခသွားခံစားတာဒုက္ခဝေဒနာလည်းခံစားပြီးပြန်ပြတ်တာပဲကြောင့်မို့အရင်ဆုံးရှုရမှာအဲ့ဒုက္ခဝေဒနာချုပ်ဆုံးတဲ့နေရာရောက်သွားအောင်ဒီအကြံသားဒုက္ခဝေဒနာအကြံကြီးတွေချုပ်အောင်ရှု ဒုက္ခဝေဒနာရဲ့အပြက်တွေမြင်အောင်မရှုနိုင်ရင်နောက်ကဒေါသလိုက်လာမခံနိုင်ဘူးမရဘူးဆိုတော့ဒေါသဖြစ်မှာအဲ့ဒါကြောင့်မြတ်စွာဘုရားဒုက္ခဝေဒနာမှာပฏิကာနုတေယဆိုတော့ဒေါသကိုပယ်ရမယ်လို့ပြောတာဒုက္ခဝေဒနာမှာဒေါသပယ်ပြီးပြန်ရင်လွတ်ပြီလားမလွတ်သေးဘူးအဲ့ဒါ လောဘပြန်ဖြစ်မှအဲချမ်းသာသွားပြီဓလေးပါးတွေချုပ်ငိမ့်သွားပြီအေးသွားပြီဆိုတော့ကောင်းလိုက်တာตายာလိုက်တာအဲ့ဒါလောဘအဲ့လောဘလည်းနောက်တော့ပြန်ခွာရမှာအခုအဲ့လောဘမရောက်သေးရင်ခွာလို့မရဘူးအရင်ဆုံးစိတ်မှာဆင်းရဲတယ်ဒုက္ခဝေဒနာတွေဖြစ်နေသာခံခက်ဖြစ်အောက်ကထုံနာကြီးကျင်နာကြီးကြိုက်တာကြီးကြည့်ပြီးစိတ်ကဆင်းရဲနေသေးရင်အဲ့ဒါဒုက္ခဝေဒနာမှာဒေါသဖြစ်တယ်အဲ့ဒါကြောင့်မို့တင်းတယ်လို့မသိနဲ့ဝေဒနာလို့သိ ကြိုက်တယ်လို့မသိနဲ့ဝေဒနာလို့ပဲအရင်သိလို့ပြောတာစိတ်ကိုပြောင်းခိုင်းတာတင်းတယ်တောက်တယ်ကြိုက်တယ်ဆိုတော့တင်ညာတွေမပေးတော့ပဲနဲ့ရှေ့ကစိတ်ကသူ့အတူသွားတင်ညာတော့ပေးမိမှာပေးနေကြဆိုတော့ကိုကနောက်ကစိတ်ကတတိထားပြီးပြောင်းပြီးတော့မှအဲ့ဒီမှာဝေဒနာပေါ်မှာတမာဒီလေးတီအောင်လှုပ်တာရှေ့ကစိတ်ကတင်းတယ်လို့သွားတည်နောက်ကစိတ်ကဝေဒနာပါလား ပူတယ်လို့ရှေ့ကစိတ်ကသွားသိရင်နောက်ကစိတ်ကဝေဒနာကြိုက်တယ်လို့သွားသိရင်နောက်ကစိတ်ကဝေဒနာပူတယ်လို့သိကြိုက်တယ်လို့သိတဲ့ရှေ့ကစိတ်ကအဲ့ဒါအဲ့ဒီစိတ်တသင်္ခါရတွေကသွားမှာအဲ့ဒါအပယ်ချမဲ့စိတ်တွေအပယ်ချမဲ့စိတ်တွေဒေါသရှင်နေတဲ့စိတ်တွေတင်ညာပေးမိလို့ အဲ့ဒါကိုဉာဏ်နဲ့ပြောင်းကြည့်ဝေဒနာလို့စိတ်ကိုပြောင်းပြီးတော့ဝေဒနာရဲ့အပြက်ကိုမြင်အောင်ကြည့်ရခံစားတဲ့သဘောမခံစားခြင်းနာလေးတွေနေသာခံခက်ဖြစ်နေလေခံစားနေရအဲ့ခံစားနေရတာဝေဒနာလို့ပြောနေအဲ့ဒီခံစားနေရတာလေးကရှိသေးလားဆိုတော့ကြည့်လိုက်တိုင်းကြည့်လိုက်တိုင်း तू ကလည်းခံစားပြက်ခံစားပြက်ခံစားပြက်တီးတာမရှိဘူးမြဲတာမရှိဘူး အဲခံစားပြီးပြက်နေတာကိုမြင်အောင်ကြည့်ပါအဲ့ဒါကိုမကြည့်နိုင်သေးရင်ရှေ့စိတ်ကတင်းတယ်၊ကြိုက်တယ်၊မူးတယ်၊ဝေတယ်ဆိုရှေ့စိတ်ကဖြစ်လိုက်နောက်ကစိတ်ကမူးတယ်မဟုတ်ဝေတယ်မဟုတ်ကြိုက်တယ်မဟုတ်ဝေဒနာပါလားစိတ်ကိုပြောင်းကြည့်ဝေဒနာပေါ်မှာတမာရီတင်းဝေဒနာတမာရီဖြစ်လောက်အရင်လောက်ယူအဲ့ဒါအမှန်မြင်လာတာအမှန်သိလာတာအဲ့ဒါတမာဒိဋ္ဌိ တေဂနာဒီမှာဘလောက်ပဲကြိုက်ကြိုက်ခဲခဲဘလို့ပဲလောကရန်တွေကြုံရကြုံရဩတေဂနာဒီမှာဒီအကျူလွဲကြီးတွေနဲ့သေလို့ကတော့ငါအပဲဆင်းရမှာပါကြိုက်တယ်လည်းမရှိ ထုံတယ်လည်းမရှိကျင်တယ်လည်းမရှိဝေဒနာပဲရှိပါလားငါတို့ကထုံတယ်လို့သိတယ်ကြိုက်တယ်လို့သိတယ်ဘုရားကဝေဒနာလို့ခေါ်ခဲ့ပါလားလို့ဝေဒနာကိုစိတ်ကိုပြောင်းအရင်လောက်ကြည့်ပြောင်းထား မခံသီးမခံတာဖြစ်နေတာနေတာခံခက်ဖြစ်နေတာလှုပ်ချင်တယ်ဖြုတ်ချင်တယ်ဆိုပြီးတော့ဖြစ်နေတာအဲ့ဒါတွေအကုန်လုံးကိုစိတ်ကိုပြောင်းဩတင်းလာလို့ပူလာလို့ကြက်လာလို့ငါပူတယ်လို့တင်ညာပေးလို့ပူတယ်ပူတယ်ဖြစ်နေပါလားကြိုက်တယ်လို့တင်ညာပေးလို့ကြိုက်တယ်ကြိုက်တယ်ဖြစ်တကယ်တမ်းကတော့သူ့သဘောကပါလေခံစားနေတာဝေဒနာပဲရှိတယ် ခံစားတဲ့သဘောဝေဒနာပဲရှိရဆိုဝေဒနာပေါ်တမာတိယူလိုက်တင်းတာလဲဝေဒနာလို့ပြန်ပြောင်းကြိုက်တာလဲဝေဒနာလို့ပြန်ပြောင်းစိတ်ကိုပြောင်းဒါလေးပါးကြီးကဖောက်ပြန်နှိပ်ဆက်နာကျင်ခံခက်ပြီးတော့ဖြစ်ပေါ်လာတဲ့ဒုက္ခဝေဒနာတွေအဲ့ဒါကိုဘုရားကဒုက္ခဝေဒနာ စိတ်ထဲမှာကောင်းသဘောခံစားတော့ဒုက္ခဝေဒနာအလယ်လက်ခံစားတော့ဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်ကိုအဒုက္ခမဒုက္ခအဲ့ဒါဥပေက္ခဝေဒနာလို့ဘုရားအဲ့လိုပြညတ်လို့ပြောလိုက်တာရှုထားရှေ့တင်းတယ်လို့သိရင်နောက်ကစိတ်ကတင်းတယ်လို့မသိနဲ့ဝေဒနာလို့ပြောင်းထားလိုက်ရှေ့စိတ်ကကြိုက်တယ်လို့သွားဖြစ်နေနောက်ကစိတ်ကဝေဒနာ တရားစိတ်ကပူတယ်လို့သွားပြီးနောက်ကစိတ်ကဝေဒနာ ရွာရွာမောမောဖြင်းဖြင်းရိပ်ရိပ်ဒိတ်ဒိတ်အကုန်လုံးကိုဝေဒနာတစ်လုံးနဲ့စိတ်ကိုပြောင်းကြည့်ရုပ်နဲ့နာနဲ့ကိုကြော်ပြီးတော့ဝေဒနာရှုတော့တာရုပ်လို့မရှုတော့နဲ့နာလို့မရှုတော့နဲ့ခံစားမှုဝေဒနာအထိတက်ရှုမှမို့တင်းတာလဲရှေ့ကစိတ်ကတင်းတယ်လို့သွားပြီးရင်နောက်ကစိတ်ကဝေဒနာလို့ပြောင်း ရှေ့ကစိတ်ကပူတယ်လို့သွားတည်ရဲ့နောက်ကစိတ်ကဝေဒနာလို့ပြောင်း ပြောင်းထားပါကိုယ်စိတ်ကိုပြောင်းထားသွားပြီးတော့ပြင်းလှုပ်ပေးကြွပေးမလှုပ်နဲ့ရုပ်ကြီးကိုမပြင်းနဲ့စိတ်ကိုပဲပြင်းတေခါနာနီကြတော့ငါတို့ဒီလိုပဲလာမှာပဲအကျဉ်းချက်ဖြစ်ပြီတေခါနာနီကြတော့ကိုလှုပ်ချင်တယ်လှုပ်ခဲ့တဲ့လက်တွေခြေတွေဘာမှလှုပ်မရတော့ကိုရေထားတော့ခြင်းတော့မယ်ကိုစားခြင်းစားမယ်ဆိုတဲ့ခန္ဓာကြီးရဲ့စားခြင်းလည်းစားမရတော့ လှုပ်ခြင်းလဲလှုပ်မရဘူးကြွခြင်းလဲကြွမရတော့အဲ့ဒီအချိန်ကျတော့အကျဉ်းကျပ်ဖြစ်လာလှုပ်လို့မရလှက်လို့မရလှုပ်ချင်တာလှုပ်လို့မရခါလေးစောင်းတာကိုလေးစောင်းတာတော့သူများစောင်းပြီးမှစောင်းရတဲ့ဘဝရောက်ရင်ဒီစိတ်ကိုမပြောင်းတတ်ရင်အဲ့ဒါသွားမှာပဲအပေလေးပုံဆင့်ကုန်မှာပဲအဲ့ဒါကြောင့်မို့ပူတယ်ရှေ့ကစိတ်ကဖြစ်နေရင်နောက်ကပူတယ်မဟုတ်ဝေဒနာပါလားစိတ်ကိုပြောင်းကြိုက်တယ်မဟုတ်ဝေဒနာပါလား နာကျင်ခံခက်ခံမရနိုင်အောင်ဖြစ်နေတဲ့ဒုက္ခဝေဒနာတွေအဲ့ဒါတွေကိုစိတ်ကိုဝေဒနာဘက်ကိုပြောင်းဝေဒနာရဲ့အပြက်ကိုမြောင်ထိကြည့်နိုင်တဲ့ပုဂ္ဂိုလ်ခံစားနေတဲ့ဟာလေးသူကသူပေါ်လိုက်ခံစားလိုက်ပေါ်လိုက်ခံစားလိုက်ခံစားပြီးပြက်နေတာဒီမြောင်ရှုပြက်တာကိုမြောင်ကြည့်နိုင်ရင်ဝိပဿနာရှိရစိတ်ကတင်းတယ်နောက်ကစိတ်ကဝေဒနာလို့သိနေရင်သမထ အဲ့ဒါတမာရီကိုယူတာတမာရီယူပြီးမှ နောက်ကအပြက်ကိုမြောင်ကြည့်မှာတမာရီမရှိရင်လည်းအပြက်ကမမြင်နိုင်လို့ကြောင့်မို့ဝေဒနာလို့ပြောင်းထားတင်းတယ်တင်းတယ်လို့ရှိရစိတ်ကသိနေတင်းတယ်မဟုတ်ဝေဒနာပါလားကြိုက်တယ်ကြိုက်တယ်ကြိုက်တယ်မခံညင်ဘူးနော်နာကျင်ခံခက်ဖြစ်နေရတဲ့ဟာလေ အဲ့ဒါလေးကြိုက်တယ်ခဲတယ်လို့တင်ညာမပေးနဲ့ဝေဒနာလို့စိတ်ကိုပြောင်းယူပြောင်းပြီးမှဝေဒနာသဘောကသူ့အတူခံစားပြက်တာဝေဒနာအဲ့ဒါရဲ့အပြက်ကိုမြင်အောင်ကြည့်တော့ဒီဒုက္ခဝေဒနာတွေအတူအနဲ့သူခံစားပြီးပြက်နေပါလားရှုအဲပရိစ္ဆသမုပ္ပါစိတ်ရကြီးရပ်ပါပြီဝေဒနာမဒနာမကူတော့ပါဘူးလောဘဒေါသ ဖြစ်ခွင့်မရတော့ပါဘူးဝေဒနာမှတင်ညာမပေးတော့လို့ဝေဒနာဘောကနေမှတင်ညာပေးလို့ဖောက်ပြန်တဲ့ယုတ်ကြီးကတက်တက်ရူပခန္ဓာဝိညာဉ်ကပြောင်းပြောင်းညွတ်တာကနာဝိညာဉ်နဲ့ခန္ဓာတက်တက်အဲ့ဒီယုတ်နဲ့နာနဲ့တထက်ထဲဖြစ်တဲ့အပေါ်မှာခံစားတာကဝေဒနာလို့ဘုရားကဟောလိုက်တော့ဩဒီပေါ်မှာခံစားမှုသဘောဝေဒနာဝေဒနာလည်း၃မျိုး ကောင်းတယ်လို့ခံစားရတာဆိုးတယ်လို့ခံစားရတာအလယ်လက်ခံစားရတာဆိုတော့အရင်ဆုံးဆိုးတယ်လို့ခံစားရတာကြီးအရင်ပေါ်လာတော့သူ့အရင်ရှုရတာပေါ့ချမ်းသာတာလေးကဆိုးတာကြီးကုန်သွားမှချမ်းသာတာလေးကလာမှအဲ့ကြမှာလောဘပြန်ကန့်ညိဒါလေးပါဝေဒနာတွေချုပ်သွားပြီငြိမ့်သွားပြီအေးသွားပြီဆိုတော့ဟောခန္ဓာကြီးကငုတ်တုတ်အခွန်ချွတ်ထိုင်ထားစိတ်ဆင်းရဲတာ မရှိတော့ဘူးငါနာတယ်မရှိတော့ဘူးငါကြိုက်တယ်မရှိတော့ဘူး အဲ့ဒီကြတော့ဘာဖြစ်လဲအဲ့ဒီချမ်းသာတာလေးသွားကန့်ကြည့်တယ်တဏှာလောဘပြန်ဖြစ်တယ်ရာဂနုတိယပြန်ကိန်းတယ်အဲ့ဒါလည်းထပ်ပြန်ပယ်ရမှာပဲတဲ့အဲ့ဒါကဒုတိယအဆင့်မှာပယ်ရမှာအခုပထမအဆင့်ကခန္ဓာကိုယ်မှာဆင်းရဲနေတဲ့ဒုက္ခဝေဒနာကြီးကိုပဲအရင်ဆုံးရှုတတ်အောင်တင်းတယ်လို့မသိနဲ့ဝေဒနာလို့ပြောင်းသည်ရှေ့စိတ်ကကြိုက်တယ်ကြိုက်တယ်ကြိုက်တယ်ဖြစ်နောက်ကကြိုက်တယ်မဟုတ်ဝေဒနာပါလားလို့ပြောင်း ဝေဒနာနုပဒနာဘက်ကိုဥတည်ပြီးရှုခြင်းလို့ရှုရမှာခံစားပြတ်တဲ့သဘောကိုမြင်အောင်ကြည့်ရကောင်းတာလေးလည်းခံစားရတာဆိုးတာလေးလည်းခံစားလိုက်တာ ရှုထားဝေနာမတဏှာကူးနေသေးတဲ့ပုဂ္ဂိုလ်များတင်တယ်လို့မသိနဲ့တောင်းတယ်လို့မသိနဲ့ဝေဒနာလို့စိတ်ကိုပြောင်းထပ်ပြီးတော့အဲ့ဒီကနေဝေဒနာရဲ့အပြက်ကိုမြင်အောင်ရှုနိုင်တဲ့ပုဂ္ဂိုလ်ကစိတ်ထဲမှာခံစားတဲ့သဘောလေးသူကသူခံစားပြီးတော့ပြက်နေတာမြင်အောင်ကြည့်ပြက်နေတာမြင်အောင်ကြည့်နိုင်အဲ့ဒါဝိပဿနာရှေ့အစိတ်ကတင်းတယ်ဒီအနောက်ကစိတ်ကတင်းတာမဟုတ်ဝေဒနာပါလားလို့ သိနေအဲ့ဒါသမထသမာဓိတည်အောင်အရင်ယူတာဝေဒနာနုပဒနာရှုခွက်ကအင်မတန်ခက်ပါတယ်တကယ်တမ်းကျတော့ခံစားတဲ့သဘောမြင်အောင်ရှုတတ်ဖို့ကမလွယ်သေးဘူးရောက်မှုတင်းတယ်လို့ရှေ့ကစိတ်ကသိရင်နောက်ကစိတ်ကဝေဒနာလို့မြင်အောင်ကြည့်စိတ်ကိုအဲ့လိုပြောင်းပြီးမှ တင်းတယ်လို့မသိနဲ့ဝေဒနာလို့သိလိုက်တောက်တယ်လို့မသိနဲ့ဝေဒနာလို့သိလိုက်ရှေ့ကစိတ်ကသိရင်နောက်ကစိတ်ကပြောင်းရုပ်ကြီးကိုမပြောင်းနဲ့သူကသူအောက်ကဘလို့ဖောက်ပြန်နေနေအဲ့ဒီပေါ်မှာစိတ်ကိုပြောင်းကြည့်ဒီစိတ်နဲ့ပြောင်းပြီးတော့ဒီလိုရှုတတ်သွားရင်ဒီကနာနီးမှာပိုင်ပိုင်နိုင်နိုင်တေခြင်းတရားကိုရင်ဆိုင်ရဲတယ်ဘယ်သူမှအာကိုနေကြမလို့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 ဒီဝေဒနာကိုမြင်အောင်ကြည့်ခံစားတဲ့သဘောမမြင်သေးရင်ရှေ့အစိတ်ကတင်းတယ်တောင်းတယ်ကြိုက်တယ်ပူတယ်ပူတာလဲဝေဒနာပဲကြားလိုက်တဲ့အတန်လေးလဲအတန်လေးကြားလိုက်ရင်ဘာသာညာသာမလိုက်နဲ့ကြားတဲ့အတန်လေးလဲဝေဒနာလို့ဒါပြောင်းပလိုက်ကြားတာလဲဝေဒနာမျက်စိနဲ့အစင်းနဲ့တိုက်ရင်လဲဝေဒနာပူတာပေါ်လဲဝေဒနာရိတ်ရိတ်ရိတ်ရိတ်ရိတ်ပေါ်လဲဝေဒနာ ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ပေါ်လဲဝေဒနာရွာရွာရွာရွာရွာရွာဖြစ်နေလဲဝေဒနာအဲ့ဒါဝေဒနာမှတဏှာမကူအောင်လို့ဝေဒနာရဲ့အပေါ်မှာတမာရီကိုတင်ပေးလိုက်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်နဲ့ဩဝေဒနာတွေပါလားရွာရွာရွာရွာရွာရွာရွာရွာနဲ့ဝေဒနာတွေပါလားစိတ်ကဝေဒနာဟိုတာပြောင်းတာဝေဒနာကိုတတိကတာဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာမောမောမောမော တင်းသဘောတောင်းသဘောပေါ်လာသမျှတွေအကုန်လုံးဝေဒနာပဲလို့ပြောင်းတာစိတ်ကိုရုပ်လို့လည်းမရှိတော့နဲ့နာမ်လို့လည်းမရှိတော့နဲ့ဝေဒနာဖြတ်တော့မှာပေါ့အခြေခံယုံနံကိုသိအောင်ရှုခဲ့ပြီရူပခန္ဓာဖောက်ပြန်တဲ့သဘောဝေဒနာဝိညာဉ်နဲ့ခန္ဓာသိတတ်တဲ့သဘောအဲ့ဒီပေါ်မှာမှခံစားတာဝေဒနာခန္ဓာဝေဒနာခံစားတာ အဲ့တော့ဝေဒနာခန္ဓာကိုတမာတိယူဒိတ်ဒိတ်ဒိတ်ဒိတ်ရွာရွာရွာရွာမောမောမောမောတင်းတယ်တောက်တယ်ပူတယ်ထုံတယ်ကျင်းတယ်ကြိုက်တယ်အကုန်လုံးဝေဒနာပဲစိတ်ကိုပြောင်းငါတင်းတယ်ငါပူတယ်ငါကြိုက်တယ်အဲဒိဋ္ဌိအကပ်မခံနဲ့အဲဒီဒိဋ္ဌိငါကောင်းကြီးကိုကြီးခြေကြီးလက်ကြီးလို့လည်းသင်ညာမပေးနဲ့ သူကသူတရိပ်ရိပ်တရွရွမှတမောမောနဲ့တင်းလိုက် တောင်းလိုက်ထုံလိုက်ကျင်လိုက်ပေါ်ပြနေတဲ့သဘောတွေသဘောတွေရဲ့အပေါ်မှာအဲ့ဒါဝေဒနာလို့ပြောရှေ့ကစိတ်ကတင်းတယ်လို့သွားသိရင်နောက်ကစိတ်ကဝေဒနာလို့ပြောတောက်တယ်လို့သွားသိရင်နောက်ကစိတ်ကတောက်တယ်မရှိဝေဒနာပဲရှိပါလားကြိုက်တယ်မရှိဝေဒနာပဲရှိပါလားလို့ဝေဒနာကိုအရင်ဆုံးတမာရီတီးလိုက် ဝေဒနာတမာတိဖြစ်တဲ့အခါကျမှအဲ့ဒီကနေမှခံစားနေတာလေးတွေစိတ်မှာမခံစားခြင်းတာခံစားနေရတာဒုက္ခဝေဒနာရပေါ့ဒါလေးပါဖောက်ပြန်မှုငြိမ်းအေးသွားကြတဲ့ယောဂီများအတွက်လဲသဘောလေးရဲ့ခံစားနေတဲ့သဘောလေးတမြင်အောင်ကြည့်တော့ဒုက္ခဝေဒနာမခံစားတော့ဘဲနဲ့ဒုက္ခဝေဒနာမှာ အေးလိုက်တာငြိမ့်လိုက်တာဓာကြီးလေးပါချုပ်ငြိမ့်သွားတော့ငါမှာဆင်းရဲမှု မရှိဘူးချမ်းသာလိုက်တာဆိုပြီးတော့အဲ့ဒီချမ်းသာတဲ့အပေါ်မှာသူကကန့်ညိပြီးခံစားတာကိုလည်းအပြက်ကိုမြောင်ကြည့်ချမ်းသာတယ်လို့ခံစားတာလေးကလည်းဖြစ်ပြီးပြတ်တာစောစောတုန်းကမခံနိုင်ဘူးမရတော့ဘူးမဖြစ်တော့ဘူးဆိုပြီးတော့နေသာခံခက်ခံစားနေရတဲ့စိတ်ကြီးကလည်းအခုမရှိတော့ဘူး ရှုနော်ရှုနော်ဒီချိန်လေးမှာတော့အရှုံးမပေးတော့နဲ့နော်သွားပြီးပြင်တာတွေမာတာတွေမလုပ်တော့နဲ့နော်ဒီချိန်ရအောင်ဒိဋ္ဌံပြီးသည့်ထိတက်တော့နည်းနည်းလေးလှုပ်ချင်တာနည်းနည်းလေးကြွားချင်တာနည်းနည်းလေးပြင်ချင်တာဝေဒနာမတဏကူးနေသေးတဲ့ယောဂီများကစိတ်လေးအဲ့ဒါရှိနေမယ်အဲ့ဒီစိတ်ကိုမြင်အောင်ကြည့်ပြီးမပြင်းနဲ့ဒိဋ္ဌံပါရမီလေးပြည့်သွားအောင်ဒီကြိုးစားပြီးကျင့်လိုက်နောက်ကြတော့စိတ်ဓာတ်တွေစွာတွေကမြင့်မြင့်လာဩ၃နာရီ၅ ထိုင်နိုင်တယ်၄နာရီထိုင်နိုင်တယ်၅နာရီထိုင်နိုင်တယ်ထိုင်တာရဲ့ဒီအပေါ်မှာတခါတည်းတရားလဲရှုတတ်ပြီးတော့အဲ့လိုလာပြီဆိုရင်ဦးဇင်းတို့ဒကာတော်မတွေအသေးတတ်ပါပြီလူဖြစ်ကြိုးနှပ်ပါပြီသာသနာနဲ့တွေ့ရကြိုးနှပ်ပါရုပ်ကိုလည်းပိုင်းခြားသိမယ်နာမ်ကိုလည်းပိုင်းခြားသိမယ်ခံစားမှု ဝေဒနာတွေလည်းပိုင်းခြားသိပြီးရှုတတ်သွားလို့ရှိရင် နိဗ္ဗာန်ပြေဝင်ရတော့မှာပါဦးဇင်းတို့လိုချင်နေကြတဲ့နိဗ္ဗာန်လမ်းကြီးဖြောင်းမြောင်းကြီးရှောင်နေကြတာဦးဇင်းတို့လည်းရှောင်ရင်တရားတော်မတွေလည်းရှောင်ရင်ဒီလမ်းတိုင်းမကင်ရှိပါအကျင့်ကြီးကျင့်သွားရင် မရောက်เสียမရှိပါဘူးဒီနေ့ရောက်ကိုရောက်အောင်စိတ်ကိုယ်ဓာပြောင်းအာကုဇုံနဲ့မပေါင်းနဲ့ငါနာတယ်ငါကြိုက်တယ်လှုပ်ချင်လှုပ်မယ်ဆိုအာကုဇုံစိတ်တွေအဲ့ဒီအာကုဇုံစိတ်တွေအပယ်ချတာ ယုံကြည်ဖြစ်ချင်တာဖြစ်ငါကိုမမဟုတ်တာငါဥစ္စာမမဟုတ်တာလို့ဝိနာမတဏကူညှိနေသေးတဲ့ပုဂ္ဂိုလ်ကယုံကြည်ကိုလွတ်လွတ်တာထားသူကသူဘာဖြစ်ဖြစ် ဖောက်ပြန်ပျက်စီးပျက်စီးသူသဘောသူဆောင်းနေတာငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးဒါလေးပါဖောက်ပြန်မှုကချုပ်ငိမ့်သွားပြီးတော့စိတ်မှာအင်းငိမ့်နေတဲ့ပုဂ္ဂိုလ်များအဲ့ဒီလောဘလေးပြန်ကန့်ညှိတတ်ပါတယ်ကောင်းလိုက်တာတာယာလိုက်တာ စောစောတော့တရားထိုင်တော့ငါနာတယ်ငါကြိုက်တယ်ဆင်းရဲတယ်ဆိုတော့အခုကြော်လည်းမရှိတော့ပါလားဩဒုက္ခပေါ်မှာမရှိတော့ဘယ်သွားရှိတယ်ဒုက္ခလေးပေါ်မှာသွားပြီးကတ်ဒီလိုလေးများဆိုရင်တဏီကုံထိုင်လဲငါဘာမှမဖြစ်ပါလားချမ်းသာလိုက်တာဟောအဲ့ဒါဒုက္ခဝေနာမှာရာဂနုတ္တိယကိန်းနေအဲ့ဒါလောဘအဲ့ဒီလောဘလည်းမြတ်စွာဘုရားပယ်ရမှာပဲတဲ့จิตသားတို့ အဲ့တော့ဒုက္ခဝေဒနာလည်းအပြက်ကိုမြောင်ကြည့်ချမ်းသာတာလည်းဒုက္ခပဲပျော်ရွှင်တာလည်းဒုက္ခအဲ့ဒီဒုက္ခလည်းဝေဒနာပဲအဲ့ဒီဒုက္ခဝေဒနာလေးကလည်းခံစားပြက်ခံစားပြက်မြောင်ကြည့် တင်းတဲ့ဝေဒနာတွေတောင့်တဲ့ဝေဒနာတွေအဲ့ဒီရဲ့အပေါ်မှာခံစားနေတာဒုက္ခဝေဒနာမှတဏှာကူးနေသေးတဲ့ယောဂီများမြောင်ကြည့်တင်းတယ်လို့မသိနဲ့ဝေဒနာလို့ပြောင်းသိထားတောင့်တယ်လို့မသိနဲ့ဝေဒနာလို့ပြောင်းသိထားကြိုက်တယ်လို့မသိနဲ့ဝေဒနာလို့ပြောင်းသိထားရှုရမှာတော့နောက်ကသဘောကိုရှုခံစားပြတ်တဲ့သဘောရှုအဲ့ဒါမမြင်နိုင်သေးလို့မရှုတတ်သေးရင် ရှေ့စိတ်ကတင်းတယ်တင်းတယ်တင်းတယ်လို့ဖြစ်နောက်ကစိတ်ကတင်းတယ်မရှိတောက်တယ်မရှိ ဝေဒနာပဲလို့ပြောင်းစိတ်ကိုပြောင်းကြိုက်တယ်ကြိုက်တယ်လို့ရှိရစိတ်ကသွားသိနေဩကြိုက်တယ်မရှိခဲတယ်မရှိဝေဒနာပဲရှိပါလားပူတယ်မရှိတောက်တယ်မရှိတင်းတယ်မရှိဝေဒနာပဲရှိပါလားလို့ဝေဒနာပေါ်တမာရိရအောင်တင်း ရှေ့စိတ်ကပေါ်ပြတဲ့နေရာသွားပြီးတော့တောက်နေတင်းနေသွားတင်ညာပေးမိဝေဒနာကိုပြန်ဆွဲယူဝေဒနာရဲ့အပေါ်မှာပြန်တင်တင်တာလဲဝေဒနာပါလားတောက်တာလဲဝေဒနာပါလားဝေဒနာရဲ့သဘောမြင်အောင်ကြည့်ဒီနီးနဲ့တာရှုတတ်သေကာနာနီးဘာမှပူစရာမလိုဦးဇင်းတို့တရားတော်မတွေဘလောက်ဝေဒနာတက်တဲ့အဲ့ဒီတက်လာတဲ့အပေါ်မှာတင်ညာမပေးတော့ပဲနဲ့ ဝေဒနာရဲ့သဘောမြောင်ကြည့်ဝေဒနာရဲ့အပြက်ကိုသာဖြစ်ပြက်မြောင်ရှုသွားလိုက်လို့ကတော့ပြီးပြီပရိစ္ဆသမုပ္ပါဆက်ရကြည့်ရပြီမတရားဖို့တရားတွေနတ်ဖြစ်တာနောက်ကြအောင်မယ်မညံဖို့ညာအရင်ရမယ်ဆိုတော့ဒီရှုွက်ပဲဒီလိုသာရှုတတ်သွားရင်ဝေဒနာရဲ့အပြက်တွေမြင်အောင်ကြည့်တတ်သွားရင်ဦးဇင်းတို့တရားတော်မတွေတန်တရာ600တရားရပါလိမ့်မယ် သာသနာနဲ့တွေ့ရချူနှပ်ပါလိမ့်မယ်ကြိုးစားလိုက်ပါဒုက္ခဝေဒနာမှာခံစားနေရလားဒုက္ခဝေဒနာမှာခံစားနေရလားဘယ်ပေါ်မှာခံစားနေရလဲခံစားနေတာရဲ့အပြက်ကိုမြင်အောင်ကြည့်မမြင်သေးရင်ခံစားနေတာဝေဒနာတင်းတာလဲဝေဒနာတောက်တာလဲဝေဒနာလို့ပြောင်းစိတ်ကိုပြောင်းဝေဒနာခန္ဓာကိုပြောင်းယူလိုက်တာ ကြက်တဲ့သဘောတွေလည်းဝေဒနာမိုးတဲ့သဘောတွေလည်းဝေဒနာဝေတဲ့သဘောတွေလည်းဝေဒနာနော်အကုန်လုံးပေါ်သမျှဟာဝေဒနာပဲ မျောပြီးမလိုက်နဲ့နော်မိမ့်ပြီးမလိုက်နဲ့နော်ရှုခွက်ကိုပိုင်ပိုင်နိုင်နိုင်လိုက်ပြီးတော့ရှုပြီးလိုက်ခဲ့မလှုပ်မပြင်းစ조사ပြီးရှုတဲ့ပုဂ္ဂိုလ်များကခုချိန်ဝေနာမရှိတော့ပါဘူးဒုက္ခဝေဒနာတွေခံစားမှုကငြိမ်းပြီးတော့ဒုက္ခပဲသွားခံစားကြတယ် ခံစားမှုဝေဒနာမြောင်ကြည့်စိတ်ထဲမှာဝမ်းသာတဲ့သဘောခံစားတာဝမ်းနေတဲ့သဘောခံစားတာမခံညင်တာကြီးကိုခံစားနေရတာနေတာခံခက်ဖြစ်နေအဲ့ဒါဒီအကုန်လုံးအဲ့ဒါခံစားမှုတွေပဲ အဲ့ဒီခံစားမှုဒုက္ခလာလာဒုက္ခလာလာဥပ္ပခလာလာခံစားတာမှန်သမျှအကုန်လုံးအပြက်ကိုမြင်အောင်ကြည့်ရသောသောတို့ကနားတယ်ကြိုက်တယ်ခဲတယ်မခံနိုင်ဘူးဆိုတဲ့ခံစားမှုကအခုမရှိတော့ရှုနော်တတိထားပြီးရှုနော်ဘာမှကြားတော့နော်ချိန်လေးအဒီချိန်လေးကိုအလျှော့မပေးနဲ့အရှုံးမပေးနဲ့လှုပ်ချင်တယ်ပြင်းညင်တယ်မကျင်တယ်ဆိုတဲ့စိတ်လေးကြမ်းနေတာလေးကိုတတိထား ခံစားနေတဲ့သဘောမြုံကြည့်မခံစားကျင်တာလေးကိုခံစားနေရတယ်နေသာခံခက်ဖြစ်နေတာစိတ်ထဲမှာတနှုတ်နှုတ်ဆင်းရဲနေဝေဒနာမှတဏှာကူညှိနေသေးရင်ဆင်းရဲနေတာအဲ့ဒါအကုန်ခံစားတာကြည့်ခံစားတဲ့သဘောလေးတွေကဘာမှမမြဲဘူးကုန်လုံးခံစားပြက်ခံစားပြက်ခံစားပြက်သူကသူခံစားပြီးပြက်နေတာ ငါကိုဆိုတာမရှိဘူးငါဥစ္စာဆိုတာမရှိငါဆိုတာမရှိဘူးဝေဒနာရဲ့ခံစားပြတ်တဲ့သဘောတွေ ရိပ်ရိပ်တရွရွနဲ့ပြောင်းလဲနေတဲ့သဘောရူပခန္ဓာအဲ့ဒီပြောင်းပြောင်းပြောင်းပြောင်းနေတဲ့တရိပ်ရိပ်တရွရွတမောမောပေါ်မှာပြောင်းပြောင်းညွန့်ညွန့်ညွန့်ညွန့်နေတာကဝိညာဉ်နဲ့ခန္ဓာခန္ဓာနှစ်ပါးရဖောက်ပြန်ပြောင်းလဲနေတဲ့ရူပခန္ဓာရဲ့ပြောင်းညွန့်နေတဲ့ဝိညာဉ်နဲ့ခန္ဓာရဲ့အဲ့ဒီပေါ်မှာခံစားတဲ့ဝေဒနာခန္ဓာရဲ့၃မျိုး ကြည့်မြင်အောင်ကြည့်အဲ့သုံးမျိုးမြင်အောင်ကြည့်ရုပ်ရဲ့ဖောက်ပြန်တယ်နာမ်ရဲ့ပြောင်းညွတ်တယ်ခံစားတယ်အဲ့ဒါကိုရူပခန္ဓာဝိညာဉ်နဲ့ခန္ဓာဝေနဲ့ခန္ဓာလို့ခန္ဓာဖွဲ့လိုက်တာတတိထားစေခြင်းလို့ခန္ဓာအစဉ်ကြီးဟာဘလို့ရပ်ပြီးဘလို့ပြတ်သွားတယ်လဲဆိုတာပြိဿသမုပ္ပါဖြတ်တဲ့နေရာလေးသိစေခြင်းလို့ ရူပခန္ဓာဆိုတဲ့ရုပ်စုဝေးကြီးကဖောက်ပြန်လိုက်တိုင်းဖောက်ပြန်လိုက်တိုင်းမှာပြောင်းပြောင်းညွတ်နေတာကနာဒီရုပ်နဲ့ဒီနာတထထဖြစ်ပြီးတထထပြက်သွားတဲ့သဘောလေးအဲ့ဒါလေးကိုမြင်အောင်ကြည့်သဘောကြည့်လိုက်တဲ့ခါကျတော့အဲ့ဒီပေါ်မှာဥသိနေတာဝေဒနာပဲဒီရုပ်နဲ့ဒီနာပေါ်မှာဥသိနေတဲ့ဝေဒနာရဲ့သဘောတွေကပါပဲဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာဆိုတော့၃မျိုးอ่ะသူကသူ ခံစားတတ်တဲ့သဘောအဲ့ဒီခံစားတတ်တဲ့သဘောလေးရဲ့အပေါ်မှာတင်းတယ်တောက်တယ်လို့သူကတင်ညာပြီးရင်တင်ညာခန္ဓာဖြစ်သွားတယ်ဝေဒနာမှအဲ့ဒါတင်ညာကူးသွားပြီတင်ညာကူးသွားတော့ဟိုဘက်ဘယ်ထိလဲသွားမလဲဆိုတော့ကြိုက်တယ်မကြိုက်ဘူးဆိုတော့သင်္ခါရထိလဲသွားတော့သင်္ခါရခန္ဓာဖြစ်သွားအဲ့ဒါခန္ဓာ၅ပါးပရိစ္ဆသမုပ္ပါစေဒီလဲနေတာဖြတ်ဘယ်ရဖြတ်မှာလဲဝေဒနာကနေဖြတ် တင်းတယ်လို့မသိလိုက်နဲ့ဝေဒနာလို့သိအဲ့ဒါဝေဒနာပေါ်မှာတမာတိတင်းနေပြီကြိုက်တယ်လို့မသိနဲ့ဝေဒနာသာသိပူတယ်လို့မသိနဲ့ရှေ့စိတ်ကပူတယ်လို့သိရင်လည်းနောက်ကစိတ်ကဝေဒနာလို့သိဝေဒနာတစ်လုံးပေါ်မှာတမာတိတင်ထားမူတာလဲဝေဒနာကြိုက်တာလဲဝေဒနာပူတာလဲဝေဒနာအေးတာလဲဝေဒနာအကုန်လုံးဝေဒနာတစ်လုံးကိုဒါအဲ့ဒါတတိကပ်ပြီးတင်တယ် အဲ့ဒီဝေဒနာရဲ့သဘောပေါ်မှာတမာရီအားကောင်းဝေဒနာဆိုတာနာလေးစိတ်ကလေးကိုပြောတာအဲ့ဒီစိတ်လေးကပါလေသူကသူခံစားပြီးဘယ်မြဲလိမ့်မလဲဒီစိတ်ကလေးကရုပ်ကလည်းမမြဲဘူးနာကလည်းမမြဲဘူးဒီဝေဒနာကြမှာလာမြဲလို့ဘယ်ရမလဲနော်မိသားလည်းမမြဲ မိရလည်းမမြဲစီရလည်းမမြဲအဲ့ဒီကနေမှထွက်လာတဲ့အလင်းရောင်ကြမမြဲတယ်ဆိုတာဘယ်ဖြစ်လိမ့်မလဲရှေ့ဟာတွေကမှမမြဲပဲတစ်ပင်ကလည်းမမြဲတစ်မြက်ကလည်းမမြဲအကိုင်းခက်ကလည်းမမြဲပဲနဲ့ပေါ်လာတဲ့အရိပ်ကြမမြဲတယ်ဆိုတာဘယ်ဖြစ်မလဲဟောအဲ့ဒီတိုင်းပဲအခုလဲရုပ်တွေကလည်းပြောင်းနေတာလည်းသိတယ်နာလည်းပြောင်းနေတာသိပါရဲ့တန်းနဲ့ ဒီယုံနဲ့ဒီနာနဲ့အပေါ်မှာဖြစ်ပေါ်လာတဲ့ဝေဒနာကြီးကဘယ်မြဲလို့ရဝေဒနာရဲ့သဘောကလည်းပြက်တာအဲ့ဒါကိုမြင်အောင်ကြည့်ဝေဒနာရဲ့သဘောသူ့အတူစိတ်ထဲမှာခံစားတဲ့သဘောလေးဘယ်မြဲလိမ့်မလဲခံစားတဲ့သဘောတွေအကုန်ပြက်တာခံစားပြက်ခံစားပြက်ခံစားပြက်ခံစားတဲ့သဘောတွေမြင်အောင်ကြည့် ဝေဒနာကုံသွားပြီးတော့ဒါလေးပါအကျမ်းသားကြီးတွေကုံတာပြောတာနော်ဟိုဝေဒနာကြီးကဘယ်တော့မှမကုံဒါလေးပါအကျမ်းသားတွေတရင်ကချုပ်ငိမ့်သွားတာပြောတာချုပ်ငိမ့်သွားတဲ့အချိန်ကြတော့နော်ချမ်းသာတာလေးသွားပြန်ကန့်ညိနေတယ်ကန့်ညိနေတော့အဲ့ဒီပေါ်မှာလဲခံစားတာကိုမြင်အောင်ကြည့်ခန္ဓာကိုယ်ကရွာရွာမောမောဒိတ်ဒိတ်ရဲရဲကတော့ရှိတယ်သေလောက်အောင်ပြင်းထန်တဲ့ဝေဒနာမရှိတော့ နာကျင်ခံခက်ပြီးအဲ့ဒါကြီးကချုပ်သွားလို့ရှိရင်အဲ့ဒီမှာရွရွမောမောခန္ဓာရဲ့ဖောက်ပြန်မှုအကြံနဲ့စိတ်မှာမဆင်းရဲတော့တာရှုဝေဒနာအပြက်ကိုကြည့်နိုင်ပြီလားဝေဒနာကိုပဲတမာတိတင်ထားနိုင်ပြီလားအဲ့ဒီနှစ်ခုကိုကိုကဘယ်ဟာနဲ့တမာတိရမလဲကိုကလို့ အပြက်ကိုမြင်အောင်ရှုနိုင်ပြီဆိုကြားတာလေးလည်းခံစားပြက်နာနာလေးလည်းခံစားပြက်မြင်တာလေးလည်းခံစားပြက်တွေးတာလေးကလည်းခံစားပြက်စိတ်ထဲမှာတွေးနေတာလေးကလည်းခံစားပြက်တာတောက်နေတင်းနေကြိုက်တယ်ပူတယ်အဲ့ဒီပေါ်မှာလည်းကြိုက်တယ်မကြိုက်ဘူးဆိုပြီးခံစားမှုဖြစ်တယ်ခံစားပြက်တာအားလုံးခံစားပြီးပြက်တဲ့သဘောမြင်အောင်ကြည့် ကောင်းတယ်လို့ခံစားနေတာလေးလားဆိုးတာကိုခံစားနေရတယ်ကိုယ်စိတ်ကိုစစ်ကြည့်ဘယ်ဟာခံစားမှုလေးဖြစ်နေလဲခံစားတဲ့သဘောလေးစိတ်ထဲမှာကောင်းသဘောကိုခံစားနေရလားဆိုးသဘောခံစားနေအခုထိုင်နေတဲ့အတွင်းပြန်စစ်ကြည့်အဲ့ဒီခံစားတဲ့သဘောလေးအပြက်ကိုမြင်အောင်ကြည့်ပရိစ္ဆေသဘုပ္ပါစိတ်ရကြည့်အဲ့ဒါရပ်ပြီ ဝေဒနာမှတဏမကူတော့ဒေါသမဖြစ်တော့အဲဒီခန္ဓာအပြက်ကိုမြင်ဘဝနိကုံချုပ်ခန္ဓာနီးမှာနောက်ဆုံးဒီနီးနဲ့ပဲရှုပြီးတော့ထွက်ရမယ်ခုလို၃နာရီလောက်ကိုသေးသေးချာချာခုလို ရှုနိုင်တဲ့ယောဂီများကိုယ့်အတွက်စိတ်ချပါတယ်တဲ့ မူလတိုင်းဆရာတော်ဘုရားကြီးကိုယ်တိုင်ပေးခဲ့တဲ့ရှုွက်ပါဆရာတော်ကြီးက3နာရီအတွင်းကဒီဝေဒနာဝတာတရားဓမ္မတို့နိုင်အောင်တိုက်ပြီးတော့အဲ့ဒါဝေဒနာမှတဏမကူးအောင်လားရှုထားကြသမှာအသေးတတ်ပါတယ်ကြောင့်မို့ဒီနေ့အသေးတတ်တဲ့ကျင့်စဉ်ကြီးဆရာတော်ဘုရားကြီးတွေကိုယ်တိုင်ပေးထားခဲ့တဲ့ကျင့်စဉ်ကြီးဒါကျင့်ဝင်ရတယ် ကိုယ့်ရဲ့စိတ်ကိုပြောင်းတေကနာနီဒီစိတ်ကနေဒီစိတ်ဒီလိုပြောင်းဆိုပြီးတော့ဘယ်သူမှကပ်ပြီးတော့လိုက်ပေးနိုင်မှာမဟုတ်ဘူးတယောက်နဲ့တယောက်အနိကဆရာသမားကောင်းမရှိလို့ရှိရင်ခုလိုစိတ်ကိုမပြောင်းတတ်မရှုတတ်ရနာတယ်ကြိုက်တယ်ကဲကြပါဦးယူကြပါဦးနဲ့နေကြပါ ဒေါသတွေတောကတွေလွှမ်းပြီးတည်ရတဲ့ဘဝမျိုးအဲ့လိုဘဝမျိုး မရောက်အောင်ဒီရှုွက်နဲ့သေးသေးချာချာခံစားတဲ့သဘောကိုအပြက်ကိုယ်တာမြင်အောင်ကြည့်တင်တာလေးလည်းခံစားပြက်တောင်းတာလေးပေါ်တော့လဲစိတ်ထဲမှာခံစားပြက်တာကြားတာလေးလည်းခံစားပြက်ဆိုတာလေးလည်းခံစားပြက်အဲ့ဒီခံစားပြက်ခံစားပြက်ခံစားပြက်နေတာမြောင်ကြီး ။ရောင်ကြည့်တရားတော်မတို့မဖြုတ်နဲ့အောင်နော်။တမိနစ်2မိနစ်လောက်လေးသိခံပြီးတော့ဥစဉ်ဒိဋ္ဌံပါရမီပြည့်ပါပြီဆိုမှဖြုတ်နော်။တမိနစ်2မိနစ်လောက်လေးကိုသိခံပြီးတော့အဲ့ဒီစိတ်ဘလို့ခံစားနေရလဲမြင်အောင်ကြည့်စိတ်ထဲမှာခံစားနေတာလေနေတာခံခက်ဖြစ်နေရလေးလား မရတော့ဘူးလှုပ်ကိုလှုပ်တော့မယ်ဖြုတ်ကိုဖြုတ်တော့မယ်ဆိုအဲဘယ်လိုခံစားနေရခံစားနေတဲ့စိတ်ကလေးကိုမြင်အောင်ကြည့် အောင်ကြည့်ခန္ဓာတဲ့သဘောလေးမြင်အောင်ကြည့် အဲယောဂီတို့အိန္ဒြေလေးတွေစစ်ထားလိုက်ပါတော့ခါကြီးတွေတောက်မထားနဲ့တင်းမထားနဲ့ညစ်မထားနဲ့ချုံမထားနဲ့ဖြေချလျှော့ချစိတ်ကိုငြိမ်ညောင်းထားစိတ်လေးကိုငြိမ်အေးပြီးကြည်ပြီးနေအောင်ထားပါစိတ်ကလေးချမ်းသာအောင်ထားအောင်နော်စိုးကလေးဆက်ကလေးသွားပြီးမဖြုတ်နဲ့ စိတ်ကလေးငြိမ်အေးပြီးတော့ကြည်ပြီးတော့နေမှဒိဋ္ဌံပါရမီပြည့်ပါပြီသုံးနာရီဒိဋ္ဌံအားလုံးလက်ဖြားလေးတွေခြေပြားလေးတွေကိုေးလိုက်ဆန်းလိုက်ကိုေးလိုက်ဆန်းလိုက်လက်ကျင်မြန်လှုပ်ပြီးတော့ဖြုတ်လို့ရပါပြီ